1335ခုနှစ်တရင်ကျော်လာဇန်၄ရက်တနင်္ဂနွေနေ့ဖြစ်တယ်အချိန်ကတော့3နာရီနဲ့10မိနစ်လောက်ရှိပါပြီအခုချိန်ကစပြီးတော့မနစ်ကဟောခဲ့တဲ့ ဆင်းရဲခသိမ်းကုန်ငြိမ်းတရားတော်ဆိုတာကိုဆက်ပြီးတော့ဟောရမယ်ဒီတရားကနည်းလည်းနည်းနည်းပါပဲအမှန်တန်လည်းကောင်းပါမနစ်ကနာဝူတဲ့ပုဂ္ဂိုလ်တွေတော်တော်များများပါပါလိမ့်မယ်ဒါပေမဲ့လည်းတရားကလည်းနည်းနည်းတော့မှတ်မိမယ်တော့မဟုတ်ဘူး ဘုန်းကြီးကိုယ်တိုင်တောင်မှမနေ့ကဘာတွေဟောခဲ့ပါလဲဆိုတာသိအောင်လို့မနေ့ကတန်ဖန်းထားတဲ့တိတ်ကျိုးတွေကပွန့်ပြီးနားထောင်ကြည့်ရတယ်ဘာတွေဘာတွေဟောခဲ့တယ်ဆိုတာဒါအနာကောင်းပါလေကိုတရားကိုနာတာတော့အနာကောင်းတယ်နည်းနည်းနည်းနည်းရှိတယ်တရားတွေပဲအနာကိုကောင်းပါလေသောသောက တရားမနာခင်ကဘုန်းကြီးဟောတာတဲ့တရားဘယ်လောက်ကောင်းမှန်းတော့မှမသိဘူးအဲမနေ့ကနားထောင်ကြည့်တော့အမေတရားကတော်တော်သုံးနေတာပဲတော်ကောင်းနေတာဒီဟာကြီးဟောပါတော့ကတော့ဘယ်လိုမရှိဘူးထင်တယ်အတန်အတန်ဖားဆက်တွေကတော့မရှိဘူးလားမှန်ပါပါမှန်ပါရဲ့မှန်ပါရဲ့ဖားတိုင်းအဲဒီဥစ္စာပွင့်လာတော့လို့ရှိရင်မှန်ပါအပြည့်စုံမှန်ကောင်းတယ်နားလို့ကောင်းမှန်ပါအဲဒီရှင်းပိုင်းကဟာတွေပြန်ပြောနေလို့ရှိရင်တော့ ဒီနေ့တရားနှစ်ကတော့အဲ့ဒီနေရာရောက်ပြီးရရမှာအရှိတက်မှာမဟုတ်ဘူးဒါဒီဘက်ကလည်းသိပြောလို့ရှိဘလုံးလုံးမပြောဘဲနေရင်လည်းဒီပရိသတ်တွေသိပြီးမှာမဟုတ်နည်းနည်းတော့ပြောရမယ်ပရမအချင်းချင်းခေါင်းစဉ်ကလေးကစရတထာတထာဘိကဝေဒိကုဥပပရိခေယယထာယထာဥပပရိခါတော ဗဟိတသတ္တဝိညာဏံအဝိခိတံအဝိတတံဣဇတံအတံအတံထိတံအနုပါရာယနာပရိဒသေယဘေကဝေယံတို့တထာတထာထိုထိုချင်းရအားဖြင့်ဘေကဝေယံတို့ဘိက္ခုယာနိဘေကုသံယဘေကဝေရှုမြင်သောပုဂ္ဂိုလ်သည် တထာတထာထိုးထိုးချင်းအပြင်ဥပပရိခေယကာယရှုရ၏ထိုးထိုးချင်းအပြင်ရှုပါတဲ့ပါဠိမှာတော့အကျဉ်တို့ထိုးလို့ဆိုတာပြီးတော့တွေးရရှိတယ်သူကအကျဉ်ချင်းအပြင်ရှုရင်ဘယ်လိုကျိုးရရလဲအဲ့ဒီချင်းအပြင်ရှုပါတယ်လို့ဆိုလိုပါတယ်အဲထိုးထိုးချင်းအပြင်ရှုပါဆိုတော့ဘယ်လောက်နေတော့နားမလဲဘူးထိုးထိုးချင်းရတာဘာတွေတုံးဆိုတော့သာယထာချင်းချင်းချင်းရပြင်ဥပပရိခါတော့ ကာယေရှုသည်ရှိသောဝါကာယေရှုသောအတ္တတောပုဂ္ဂိုလ်ဤဝိညာဏစိတ်ဝိညာဉ်သည်ဗေဒာပြမ၌အာဝိခေတံမလွင့်သည်အာဝိတတံမပြန့်သည်အာဝိခေတံအာဝိတတံမပြန့်လွင်သည်အတ္တဖြစ်ရ၏အကျဉ်းချင်းချင်းရာဖြင့်ရှုလိုက်လို့ရှိရင်တဲ့စိတ်ဝိညာဉ်ဟာအပြင်ဘက်တယ် မပြန့်လို့မပြေးသွားပဲရှိနိုင်မယ်အဲဒီမပြန့်လို့မပြေးသွားအောင်ရှုပါလို့ဆိုလိုပါတယ်သိရအပြင်းမဲ့ကိုမသွားသေးနဲ့အပြင်းမဲ့မသွားအောင်လည်းရှုပါတို့ရုပ်ကတော့ဒါပါပဲဗမာစကားကတူတူလေးနဲ့ပြီးပါတယ်အပြင်းမဲ့လည်းမသွားသေးနဲ့အပြင်းမဲ့မသွားအောင်လို့ရှုပါဒါပဲ ဣဇတံကိုတွင်သာနာနဲ့အာကံဖိတမတယတိအာသာရှိရ၏အတွင်းမှာလည်းယတမနေစေနဲ့အတွင်းမှာလည်းယတမနေအောင်ရှုပါဒါပဲအနုပါရယနာပရိတာသေးယအနုပါရယမဆွဲလာမူ၍နာပရိတာသေးယမဆာလောင်ရာဆာလောင်မှုတနာကင်းလျာ၏အဲဒီရှုနည်းဖြင့်ရှုလို့ရှိရင် ဆွဲလာခြင်းလည်းကင်းပြီးတော့ဆာလောင်မှုတွေလည်းကင်းပါလိမ့်မယ်တဲ့ဆွဲလာမှုဆာလောင်မှုကင်းသွားအောင်လည်းရှိပါတဲ့အချက်၃ချက်ရှိပါတယ်ဒီမှာိဒဝိညာဉ်ပြင်းမထွက်အောင်လို့ရှုပါဒါကပြင်းနာပါအတွင်းမှာလည်းရတာပြီးမနေအောင်လို့ရှုပါနိနာပါဆွဲလာမှုဆာလာမှုတွေကင်းအောင်လည်းရှုပါဟောသုံးချက်ပဲအရှင်းရှင်းလေးပဲ သိဒဝိညာဉ်အပြင်းမဲ့ထွက်အတွင်းမဲ့လည်းရလျက်မဲ့ဒီဆွဲမိလိုကင်းဆာလောင်ခြင်းအောင်ရှုမဆောင်တော်ဆောင်ဘုကအဲဒီလိုဆိုရဖြူလည်းရနေပါလိမ့်မယ်မနေ့ကသာမဝေဒဒီနေ့လည်းပဲဒီကနိဗ္ဗာန်တော့ဖွက်ထပ်ပြီးတော့ရိုက်ဝေဒမနာကောင်းတယ်သိကောင်းတယ်တူတူလေးနဲ့ကောင်းတာတော့မနာကိုကောင်းတဲ့တရားပဲတူတူလေးပဲဘာမှမရှိဘူးမရှိပဲနဲ့သူကအကုန်လုံးပြည့်စုံတော့ ဗေဒဗေကဝိညာဏေအဝိခေတိအဝိသတေတတိဣဇာလအတာတိတေအနုပါရာယအပိဋကတောအာယတေဇာတိဇရမရဏဒုက္ခသမုဒယသံမောနာဟောတိဘိက္ခွေယံတို့ဝိညာဉ်နဲ့စိတ်ဝိညာဉ်ဤဘိရေအပဘေယအပတို့အဝိတိတရားဝိတတိမပြန့်လွဲ့မပြေးသွားသည်တတိရှိတော် ရှင်းတာပါစိတ်ဝိညာဉ်လေးပြင်းမဲ့မသွားတော့ဘူးပြင်းမဲ့မသွားအောင်ရှုနိုင်ခဲ့လို့ရှိရင်ဘယ်လိုဆိုလို့ဣဇာတာအတွင်း၌အဘာနိတေမတန့်ရမတည်နေခဲ့ပြီရှိတော့အတွင်းမှာလည်းယတတည်နေခဲ့လို့ရှိရင်အနုပါရာယမဆွဲလာမူရအပရိဒတာတော့မဆာလောင်တော့အပုဂ္ဂိုလ်အားဆွဲလာမှုဆာလောင်မှုပြင်းနေတဲ့ပုဂ္ဂိုလ်မှာဘာဖြစ်မလဲဘာအကျိုးတွေရမလဲဆိုတော့အာယတိနောက်ခါကာလ၌ သာတိသရမရဏဒုက္ခသမုဒယသံမောဘဝသည်ဖြစ်ခြင်း၊အိုခြင်း၊သိခြင်းနှင့်ဆင်းရဲဒုက္ခဟူသည်များအပေါင်းသည်နာဟောတိမဖြစ်ပဲကင်းကင်းရှင်းပေလိမ့်မည်အဲသာတိဘဝသည်ဖြစ်ရခြင်းဆိုရဲဆင်းရဲလည်းကင်းပါလိမ့်မယ်မိကဟောတော့ကသာတိ င်ရကင်းပုံလေးဟောထားတာနာကောင်းပါလေနာလည်းကွက်ကြပါလားနားထောင်ရင်နာရှင်းဇာတိဒုက္ခတွေပေးနေဘူးအဲဒီဇာတိလည်းကင်းသွားပါလိမ့်မယ်တဲ့ဘဝတည်ဖြစ်မှုလည်းကင်းပါလိမ့်မယ်သရမရဏအိုခြင်းပေခြင်းဆိုတာတွေလည်းကင်းသွားပါလိမ့်မယ်ရည်ကြည့်တာပဲဘယ်သူမှမအိုခြင်းညာဘယ်သူမှမပေခြင်းညာဘူးဇာတိကမှဖြစ်ရှင်တာကြီးပဲဇာတိကလူဖြစ်ခြင်းနဲ့နတ်ဖြစ်ခြင်းနဲ့ ယောက်ျားဖြစ်ခြင်းနဲ့မိန်းမဖြစ်ခြင်းနဲ့အဲလိုဖြစ်ခြင်းသားလေးတွေရှိရတာစရာကတော့ဥတာကတော့ဘယ်သူမှအလိုမရှိဘူးဥကျင်တာကတော့ဒါပေမဲ့လူလည်းနည်းနည်းတော့ရှိတာမျိုးတော့ရှိတယ်ဘယ်နဲ့ရှိတော့လဲအရွယ်မြောက်သေးတဲ့ပုဂ္ဂိုလ်ကအရွယ်ရောက်ခြင်းနဲ့ကြီးခြင်းနဲ့လူငယ်ကလူကြီးဖြစ်ခြင်းနဲ့ဒါတော့ရှိသေးတယ်လူလည်းပဲဥကျင်တရားတမင်မတောင်းတာတော့လည်းဥကျင်တရားတောင်းတာရတော့ရောက် ပေခြင်းတရားကတော့တောင်းတာတဲ့ပုဂ္ဂိုလ်အမှန်ရှားပါလိမ့်မယ်ပေခြင်းတရားကတော့အမှန်ကိုစင်းရဲ့စိတ်ကြီးရဲ့အမှန်ရောက်နေတဲ့ပုဂ္ဂိုလ်တော့ပေခြင်းပါပြီးတော့ကြီးတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါနည်းနည်းပါးပါးပဲရှိမယ်ဒါလည်းမပေဘဲနဲ့ချမ်းသာရလို့ရှိရင်ပေခြင်းမှမဟုတ်ပါဘူးသူကအဲသေသွားတာနဲ့မသေးပဲနဲ့ချမ်းသာတဲ့နဲ့ဘယ်ဟာအလိုရှိသလဲလို့အဲ့ဒီပုဂ္ဂိုလ်မေးရင်မသေးပဲနဲ့ချမ်းသာတာအလိုရှိမှာပါပဲယောဂဝေဒနာတွေဖြစ်ပြီးတော့နေလို့ မနာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကယောဂဝေဒနာတွေကြောင့်မှမဟုတ်ဘူးငါပြီးတာကောင်းတော့တာပဲလို့ဒီလိုစဉ်းစားလိုက်အဲဒီပုဂ္ဂိုလ်ကကဲယောဂဝေဒနာကြောက်စီမယ်ယောဂဝေဒနာမဖြစ်စီရဘူးကင်းပြင်မယ်အဲဒီယောဂဝေဒနာကင်းတာလူချင်းသလားပြေပဲပြေချင်းသလားမေးလို့ရှိရင်တော့အဲဒီလိုဆိုရင်တော့ယောဂဝေဒနာကင်းတာလူလူရှိနေမယ်ပြေတာလူမရှိဘူးอืมဒီတည်းလည်းစာရေးတော်ရေးမှစပြီးတော့အရှင်မပြေဖြစ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲ ဒီသာကကောင်းမှပြီးတော့တယ်လို့ဒီလိုပြောတာလည်းရှိတတ်တယ်။အဲဒီလိုပုဂ္ဂိုလ်လည်းမေးကြည့်။သာရတော်ရေးစသရာလိုရှိတာတွေရပြီးတော့ချမ်းသာနေပြီးခြင်းသလားသုံးဖို့ပြီးခြင်းသလားဝင်ရှိ။ဘယ်သူမှသိခြင်းမှမဟုတ်ဘူးသူအရှင်မပြေတော့တာသူကြီးတာသိခြင်းတဲ့ပုဂ္ဂိုလ်ကတော့ရှားပါလိမ့်မယ်။သိခြင်းတော့မရှိဘူး။အရေရောင်တဲ့ပုံငရဲဆဲတွေခန်းနေရတော့သေတာကောင်းနေတယ်လို့ဒီလိုလဲတွေးတာရှိနိုင်မယ်။ဒါပေမဲ့လည်းအဲ့ဒီပုဂ္ဂိုလ်လည်းမဲကြည့်သေတာနဲ့ ငရဲဆင်းရဲတွေကလွတ်တာနဲ့ဘယ်ဟာလိုချင်လဲဆိုရင်ဆင်းရဲလွတ်တာလိုချင်မှာပဲဒိဋ္ဌာဖြစ်တော့ငါပြနေတဲ့ပုဂ္ဂိုလ်တွေလည်းပဲဒါကကောင်းနေတာပဲလို့ဒီလိုစဉ်းစားတာကြည်အောင်ရှိနေတယ်ဒါလည်းပဲအဲမငါမပြဖဲနဲ့ဇာယတာရေအကုန်လုံးပြည့်စုံပြီးတော့နေတာလိုချင်သလားသေတာလိုချင်သလားမေးနေတာတော့လိုချင်မှာမဟုတ်ပါဘူးဒါတော့သိရင်တရားကတော့လိုချင်တဲ့ပုဂ္ဂိုလ်မရှိဘူးလို့ဆိုရမှာပါပဲအဲဒီ ဘဝအဖြစ်ဖြစ်ခြင်းဟိုခြင်းသိခြင်းဆင်းရဲတရားတွေလည်းအကုန်လုံးကင်းပါလိမ့်မယ်ဘယ်တော့ကင်းပါလို့အခုဘဝဟာကင်းမလားလို့ဆိုတော့အခုဘဝမှာအာယတိနောင်ခါကာလနဲ့အခုဘဝကတော့ပြိတ္တိကလည်းဘဝတက်ကဖြစ်ပြီးဘယ်နဲ့လောက်ကင်းလို့ရမလဲဒါကြီးဘဝကင်းလို့ဖြစ်ပါမလားဟင်အခုဘဝဘဝဖြစ်ဖြစ်တာကင်းလို့ရပါမလားဒါကြီးဘဝမရပါဗျာမရနိုင်ဘူးဖြစ်ဖြစ်ပြီးပဲဘယ်နဲ့လောက်ကင်းမလို့ဟင်ဟုတ်ပါဗျာကင်းနိုင်ဘူး အဲဖြစ်ပြီးမှတော့လည်းမအိုဝဲတဲ့နေလုံးဖြစ်ဘူးအိုမပဲတကားဟောရနော်မှန်ပါပါဗျာနော်ဒီနေ့ကြရင်လည်းသိရမှာစဉ်းစားကြည့်လို့ရှိရင်လေသိရမှာများကြောက်ကြကောင်းတယ်ဒီတိုင်းဒီတိုင်းမသိကြညာဘူးတကားဟောရဟမ်မှန်ပါဗျာဒါပေမဲ့ဒီနေ့ကြအကုန်လုံးသိကြမှာကြီးတယ်ပဲအရင်ကလည်းပဲဘုန်းကြီးတို့တကားဟောတို့မိဘတွေဘိုးဘွားတွေဘာတွေဆက်ဆက်တွေသေးကုန်ကြပြီတကားဟောနော်မှန်ပါပါဗျာဆရာသမားတွေလည်းသေးကုန်ကြပြီ ကိုယ်ရဲ့ကြီးတဲ့ပုဂ္ဂိုလ်ရဲ့ဒီဓာရီများကုန်ပါပြီကိုယ်နဲ့ရွယ်သူတန်းသူတွေလည်းသိကုန်ကြပြီတကားဟောရမှန်ပါဗျာကိုယ်ရဲ့ငယ်တဲ့ပုဂ္ဂိုလ်တွေတချို့တော့ကာမကောင်းအကြောင်းမသိတော့အသက်တူပြီးသိကြတာတွေလည်းပဲအများကြီးပါပဲဒီနေ့ကြလို့ရှိရင်ဘုန်းကြီးတို့တကားအော်တော့ဒီခုရှိတဲ့ပရိသတ်တွေလည်းအကုန်လုံးသိကြမှာတွေလည်းမဟုတ်လားတကားဟုတ်သိကြမှာပါဗျာအဲ့ဒါမသိအောင်ဘယ်နဲ့မှမတတ်နိုင်ဘူးဟုတ်လားမှန်ပါဗျာအဲမှမတတ်နိုင်ဘူးဒါတော့အာယတိန်နောင်ခါကာလာတဲ့ နောင်ဘဝအသစ်ဖြစ်ဖို့အဲဒီဖြစ်ရဘဝအသစ်ဖြစ်ပြီးတော့အိုးဝနာဖို့သေးဖို့ဒီလိုဆင်းရဲတွေတော့ကင်းနိုင်ပါတယ်ယခုဘဝတော့ကတော့လက်လွန်နေပြီတဲ့ဘယ်နှမှာမကင်းနိုင်ဘူးနောက်ပြီးတော့ဒီတင်ဆိုရင်ပူဆွေးရကျအစကြီးတော့ဆင်းရဲတွေလည်းအများကြီးရှိသေးတာဘောတကားဘောကနော်အများကြီးရှိသေးပါဘူးအဲဒီဆင်းရဲတွေလည်းအကုန်လုံးကင်းပါလိမ့်မယ်တဲ့အဲ့ဒါကိုဒီမှာဆောင်းမှုကသိုးထားတယ်ဆောင်းမှုကမှန်ပါအလေးကြီးပါဗျာကျိုးလည်းရနေပါရောက်မယ် အဲဆိုလိုက်ကြအောင်လို့စာရွက်နဲ့ဆိုတော့ဆိုလို့လွယ်ပါရဲ့စိတ်ဓာဝိညာဉ်စိတ်ဓာဝိညာဉ်အပြင်းမထွက်တွင်းပဲ့လေရလျက်မတည်ဆွဲမိလိုကင်းသာလောင်ရှင်းအောင်ရှုမှတ်ဆောင်သော ကျင်းချုပ်လို့ဆိုလိုပါတယ်အကျင်းပြဆိုခြင်းအကျင်းပြဆိုတဲ့စကားဥဒေသာပါဠိကဆိုရဲအဲဒီဥဒေသာကိုအကျေဝေဝါတော့ဝိပင်ကဝိပင်နဲ့ဝိပင်ဥဒေဥဒေသာဝိပင်ဥဒေသာဝိပင်ကတော့မှဒီလိုဆိုတယ်လို့ဒါအခုဟာကတော့ဥဒေသာအကျင်းမဲ့ကြီးတဲ့အဲဒီအကျဉ်းချုပ်စကားလေးမြတ်စွာဘုရားဟောတယ်ဒါဟောနော်မှန်ပါပါတွေ့ကြပါဗျာအကျဉ်းချုပ်စကားလေးဟောပြီးမြတ်စွာဘုရားအကျေဝေပါရမှာမဝေပါဘူး သာနာကူရီတဲ့ဝင်သွားလေပြီတဲ့မင်းကဘုန်းကြီးကပြောရတယ်ဟင်မှန်ပါဗျာဘုန်းကြီးတွေလည်းဒီလောက်နဲ့တရားလေးပြပြီးတော့ခုနေစလင်ဘွားဆင်းသွားရင်ဒကာလေးပဲနဲ့နေဟမ်ညလုံးအဲ့ဒါပြနိုင်မယ်ဆိုတာမှန်ပါလားညသာရရာအချင်းယုံကလေးဟောပြီးတော့ဒါနာကူရီတဲ့ဝင်သွားတာပဲဉာဏပရိသတ်တွေဉာဏပရိသတ်တွေရှိရဲ့ဉာဏမိမ္မာတွေရှိရဲ့ ဥပါဒကယောက်ျားမျိုးသားတွေရှိတယ်ဥပါဒိကမျိုးသမီးတွေရှိတယ်ပရိသတ်၄ပါးလုံးစုံနေရှိတယ်အဲနတ်ပရိသတ်တွေလည်းရှိမှာပေါ့အဲကဘသူဝေဘာမလဲဒီနေ့တွေကဘသူဝေဘာမလဲလို့ပြောတော့ဘသူကဝေဘာမလို့ကိုမရှိဘူးနောက်ဆုံးကြတော့အရှင်မဟာကိသိရဲ့အရှင်မဟာကိသိဆိုတာကတော့ညာကပြီးကြပါပဲသဒ္ဒါကျမ်းရှင်မဟာကိသိ ဟောထားခဲ့တယ်ဆိုပြီးအားလုံးကပြီးမှပြီးလို့ရှင်မဂ္ဂစီကိုများအသိအဲဒီရှင်မဂ္ဂစီကိုဝေဘာမို့ရသွားလျှောက်ကြတယ်အဲဒီရှင်မဂ္ဂစီကဝေဘာမှာလဲအဲဒီရှင်မဂ္ဂစီဝေဘာမို့ရပဲမြတ်စွာဘုရားကကိုယ်တိုင်မွေပါမယ်နဲ့အချင်းချုပ်တော့ဟောသွားတယ်တဲ့တကားဟောရနော်မှန်လားအမိတ်ရှိပါဗျာရှင်မဂ္ဂစီဝေဘာနိုင်တယ်တကယ်ရေးကြတယ်ရှင်မဂ္ဂစီအားကိုးရတယ်ဆိုတာကို ဖြစ်အောင်လို့ဘောမြတ်စွာဘုရားကိုယ်တိုင်မွေပါနေပဲနဲ့ဆွေးညစ်ထားရတာကိုတရားဟောနော်စိတ်ဓာဝိညာဉ်ပြင်းမဲ့ထွက်အတွင်းမဲ့လည်းကြလျက်မယ်ဒီဆွဲမီလိုကင်းသာတော်ရှင်းအောင်ရှုမှအဆောင်တော်စိတ်ဓာဝိညာဉ်စိတ်ဓာဝိညာဉ်ဆိုတာလူတိုင်းလူတိုင်းရှိတာမဟုတ်လားတရားဟောရမှန်ပါဗျာအဲလူကြီးလည်းရှိလူငယ်လည်းရှိအမျိုးသားလည်းရှိအမျိုးသမီးလည်းရှိဓာတ်တွေလည်းရှိ လူဒကာဓမ္မတွေလည်းရှိစေတဝိညာဉ်ဆိုတာရှိနေတာပဲတကားပဲနော်အားလုံးရှိပါလေဗျာအဲဒီစေတဝိညာဉ်ဟာအပြင်မထွက်ပါရင်နဲ့စေတဝိညာဉ်အပြင်မထွက်အတွင်းပဲလည်းရလျက်မနေတာအပြင်မထွက်ရဘူးအတွင်းတော့နေရင်ဘယ်လိုနေနေကိစ္စမရှိဘူးလားလို့မေးကြတယ်အတွင်းပဲလည်းရလျက်မဒီအပြင်လည်းမထွက်ရဘူးအတွင်းပဲလည်းမတီးရဘူးတဲ့ကောင်ရနော်မှန်ပါဗျာစေတဝိညာဉ်အပြင်မဲ့တဲ့အတွင်းပဲလည်းရလျက်မဒီဆွဲမီလောကင်းဆာလောင်ရှင်းအောင်ရှုမဆောင်တော့ဆွဲမီတယ်လို့ပြောပါပဲတဲ့ သာလောင်မှုလည်းကင်းပါစေအဲဆွဲမိသာလောင်မှုတွေကင်းသွားအောင်လည်းဘာလို့ရအောင်ဆိုလို့ရှိရင်ရှုမှတ်ရမယ်ဥပပရိခတော်ကိုတော့မှန်ပါမှန်ပါပါဗျာတတတတထိုးထိုးချင်းရတယ်ဥပပရိခေရရှုမှတ်ရဆိုတာပဲအပြင်မဲ့လည်းမထွက်အောင်ရှုမှတ်ရမယ်အတွင်းမှာလည်းရည်မြောင်ရှုမှတ်ရမယ်ဆွဲမိလိုကင်းအောင်သာလမှုကင်းခြင်းအောင်လည်းရှုမှတ်ရမယ်အဲဒီလိုရှုမှတ်ရင်ဘယ်လိုကျိုးတွေရမလဲဆိုတော့ ဆွေမိလိုကင်းစားလို့ရှင်းအောင်ရှုမဆောင်သောနောက်နောင်ဖြည့်၍ဥသေရင်းနှင့်ဒီကုက္ကရာပြီးကိလေသာမကင်းသေးရင်နောက်ဘဝဖြစ်ရမယ်မို့လားတကားဟောရဟင်ဖြစ်ရပါဗျာဖြစ်ရမယ်အခုဘဝရင်ဆွမ်းနိုင်လို့ရှိရင်တော့အရာဓမေအရာတဘောရောက်ရဟနာဖြစ်ရင်တော့နောက်ဘဝရင်မဖြစ်ဘူးပေါ့ မှန်ပါဗျာဒါမှမဟုတ်ရင်အနာဂံတောင်မှလည်းဖြစ်အောင်မှာတကားဟောရနော်ဖြစ်အောင်ပါပါဗျာဒါကံလည်းဖြစ်ရမှာသောတာပန်လည်းဖြစ်ရမှာပဲဘုသူရှင်တော်ပြောကြလည်းဘူးတဘဝလည်းမဟုတ်ဘူးနောက်ဘဝနောက်ဘဝတွေတရားလည်းမကထောင်းလည်းမကတောင်းလည်းမကကိလေသာမကင်းတဲ့ရင်ဘဝပေါင်းများစွာတွေဖြစ်သွားလိမ့်မယ်ဖြစ်တိုင်းဖြစ်တိုင်းဥရမမို့လားတကားဟောရဟုတ်ပါတယ်ဗျာပြရမယ်ဆိုရင်ကုသိုလ်တွေလည်းဖြစ်ရမယ်ဘယ်လေးပါးလည်းမတော်တဆကြရမယ် ဒီကြာစဉ်းစားကြည့်ကြောက်ကြမကောင်းဘူးလားဒါတော့အလွန်ကြောက်ကြကောင်းပါဗျာဒီကြာမစဉ်းစားတော့ဟုတ်လားဒီကြာမစဉ်းစားတော့မျက်စိကန်းရင်တစ်သေးမကြောက်ဘူးတဲ့တကားပဲဟုတ်လားမှန်ပါတစ်သေးမကြောက်ပါဗျာမျက်စိကမြင်မှမမြင်လဲတစ်ချောက်လို့ဘာကြောက်မလဲတကားဟမ်မမြင်လို့ပါဗျာမမြင်လို့ဟုတ်လားမှန်ပါဒါကကြားဘူးရဟုတ်လားမဟုတ်လားဒါမသိဘူးဒီနေရာမှာတစ်သေးက60တယ်ဘူးလားနာဒီနေရာလားရောက်လာရင်6 6လို့ရှိရင်လူတွေကခါတဲ့လန့်ချပြီးပြေးရတယ်ပြောလို့60တယ်ပြောတာပါအဲ့ဒီတစ်သေးက အဲဒါလူတယောက်ကရောက်လာတဲ့အခါကျ၆လိုက်တာဟာအကြီးကြီးတခါလဲအကောင်ကြီးမဲမဲကြီးဖန်ဆင်းနေပြတယ်မှန်ပါဗျာဘာမှမလုပ်ဘူးဒီလူကဆရာကြီးထုတ်ပြလိုက် မလုပ်ဘူးအဲကိုယ်ကလောက်ပြလိုက်မလုပ်ဘူးအေးလေငါခါတိုင်းခါတိုင်း၆လို့ရှိရင်လူကြီးကြောက်ပြီးတခြားပြေးကြတယ်ဒီလူတုံတောင်တုံတောင်မလုပ်ပါပဲလား ဘာကြောင့်ပါလဲအနာနာသွားကကြည့်တယ်မျက်စိကမမြင်ဘူးဆိုတော့တကားဟောရနော်မှန်ပါဗျာမေ့ကြည့်ပါမျက်စိမမြင်တော့သူသူပြလာတယ်ပဲမြင်မမြင်ပဲဘာကြောက်လို့မလို့တကားဟောဟင်မှန်ပါမမြင်တော့ဘူးသူကဟာကြတယ်လို့မမြင်ကြောက်ကြမရှိဘူးအဲ့ဒါလိုဒီလေတံ္ဍရာသေးတွေကိုမမြင်တဲ့ပုဂ္ဂိုလ်တွေက မကြောက်ဘူးတကားဟောရနော်မမြင်တော့ပါဗျာကြောက်ကြဘူးတဲ့တံ္ဍရာသေးတွေမမြင်တော့မကြောက်မကြောက်တော့ တရားဘက်ကိုစိတ်ကမညွတ်ကြဘူးလောကဘက်မှာညွတ်များနေတယ်ကပေါ့နော်လောကဘက်မှာညွတ်များနေတယ်လောကဘက်ညွတ်များနေတဲ့ပုဂ္ဂိုလ်တွေတရားဘက်လေးလာလိုက်စားနေတာတွေဟာတကားအချိန်ကုန်လို့ဆိုလို့တကားဟောရနော်အချိန်ကုန်နေတာပါဗျာသူတို့အမြင်နဲ့ကြည့်တာဟုတ်လားမှန်ပါအဲတရားရင်နှလုံးသွင်းအားထုတ်နေတရားနာနေအလုပ်ပြတာပဲပြီးပွားရင်အလုပ်ပြတဲ့ကိုတကားဟောရနော်မှန်ပါဗျာသူတို့အမြင်နဲ့ဟုတ်လားသူတို့ကနောင်ဘဝလည်းမယုံကြည်ဘူး အကုသိုလ်ဖြစ်တယ်ဆိုလည်းမယုံကြည်အကုသိုလ်ကမကောင်းကျိုးဖြစ်ရတော့သူတို့မယုံကြည်ပဲကိုတကားဟောရနော်မယုံကြည်ရပါဗျာအဲမယုံကြည်တော့သူဟာသူတို့အတွက်မှာတော့ဟုတ်မှာသူတို့ဒီလိုထင်မှာပဲဒါကမျက်စိကတစ်စင်းကြောက်တဲ့ဟုတ်လားမှန်ပါတယ်မျက်စိကားတဲ့လူတစ်စင်းကြောက်တယ်လို့ဘောတကားဟောရနော်မှန်ပါတယ်ဗျာอืมတကယ်ရှင်သေးကတော့ညော်တွေးပြီးတော့ ရှိရင်ကြောက်เสียရပဲသန္တာသန္တာရိပယံဧကတိတိဘိက္ခုသန္တာရိသန္တာနဲ့ပယံဘေကောဧကတိရှုရဤတိတို့ကြောင့်ဘိက္ခုဘိက္ခုနီသန္တာဘေးဆိုတာပြောတွေ့ကြည့်ရင်ကြောက်เสียရနောက်နောင်ဖြစ်ရေးနောက်ခါကာလနောက်ခါကာလနောက်ခါကာလတွေဘဝတွေများစွာဖြစ်လိမ့်မယ်။အိုရလိမ့်မယ်၊နားလိမ့်မယ်၊သိရလိမ့်မယ်ဆိုရင်ဘူးဆွေးဆိုင်ရဆင်းရဲဒုက္ခတွေအများကြီးဖြစ်သွားလိမ့်မယ်။ အဲ့ဒီဆင်းရဲတွေအကုန်လုံးညင်းပါလိမ့်မယ်တဲ့ကောင်ရနော်မှန်ပါဗျာအတိဏံခါကာလ၌ဇာတိဇရာမရဏဒုက္ခသမုဒယသမောဘဝဖြစ်ဖြစ်ခြင်းပူခြင်းတည်ခြင်းနှင့်ဆင်းရဲအပေါင်းဤဖြစ်ခြင်းသည်နာဟောတိမဖြစ်ပဲကင်းရှင်းပါလိမ့်မည်နောက်ခါကာလမှာဖြစ်မဲ့ဆင်းရဲတွေအိုမဲ့ဆင်းရဲတွေသိမဲ့ဆင်းရဲတွေဖြစ်ခြင်းဆိုရင်ကုသိုလ်ခြင်းသာရှိသော ဆင်းရဲမှုတွေများတယ်အကုန်ကင်းပါလိမ့်မယ်တဲ့ဒါတော့နော်မှန်ပါဗျာအဲ့ဒါကြောင့်ဘုန်းကြီးဆောင်မှုကအဲ့ဒါကိုဆောင်ဒီဆောင်မှုရေးထားတယ်သူကသူကအတိကြပါပဲဘာမှဆွဲပြီးအပိုးတွေမပါဘူးတကောင်နော်ကြီးကြီးကြကြလေးဆွဲမိလိုကင်းဆာလောင်ရှင်အောင်ရှုမှဆောင်သောနောင်နောင်ဖြစ်၏ဟိုသေးလေးနဲ့ဝင်လေးစွာလားဒုက္ခလည်းပင်လောဟာကင်းသည်ဝိပင်ဥဒေမင်္ဂောနိဥဒေတာဝိပင်က မြတ်စွာဘုရားဟောတာလည်းအမိန်တော်ပဲဒါပါနော်မှန်ပါတယ်ဗျာအဲတော့ဒါဟောလို့ဝူခြင်းရသလားမင်းဝူခြင်းပြောမှာပဲနော်ဝူခြင်းပါဗျာသိခြင်းသလားမင်းလည်းမသိခြင်းပြောတယ်နဲ့ဆိုရင်ဆွေးအစရှိတော့ဆင်းရဲတွေတွေ့ခြင်းသလားမင်းဘယ်သူမှတွေ့ခြင်းလည်းပြောမှာမဟုတ်တကားဟောရနော်ဆင်းရဲတာသိရင်ကုန်ငြင်းခြင်းသလားမငြင်းခြင်းဘူးလားဆိုရင်ငြင်းခြင်းတယ်ပြောမှာပဲငြင်းခြင်းတယ်ပြောပါအဲငြင်းခြင်းတယ်ပြောရင်တော့ဒီ ဩရိတာဝိငါတော့မြတ်စွာဘုရားရဲ့မင်္ဂုံတော်နဲ့အညီကျင့်ရလိမ့်မယ်ဟုတ်လားကျင့်ပါရပါဗျာဘာတွေကျင့်ရမလဲဆိုလို့ရှိရင်စိတ်ဓာတ်ဝိညာဉ်အပြင်မထွက်အောင်လို့လဲရှုရကျင့်ရလိမ့်မယ်ဟုတ်လားမှန်ပါဗျာอืมရေးကြည့်တယ်မကုနိဗ္ဗာန်ရပါလို့ဤသူတောင်းတာကတော့လွယ်တာသူတောင်းနေရလို့ရှိရင်လည်းအကောင်းကဘယ်လိုလဲမဟုတ်ဘူးကျင့်အောင်မှာကျင့်ပါရပါကျင့်ပါကျင့်ပါစိတ်ဓာတ်ဝိညာဉ်ပြင်မထွက်အောင်ကျင့်ရလိမ့်မယ်အတွင်းမဲ့လည်းရည်တည်မနေအောင်လို့ကျင့်ရလိမ့်မယ် ဆွဲလန်းမှုဆာလောင်မှုတွေကင်းအောင်လို့ကျင့်ရလိမ့်မယ်အဲ့ဒီသုံးခုပါပဲဟုတ်လားမှန်ပါဗျာအပြင်လည်းမထွက်အောင်ပဲနဲ့ကျင့်ရမလဲအတွင်းမဲ့ရတ္တိမနေအောင်ဘယ်လိုကျင့်ရမလဲဆွဲလန်းမှုဆာလောင်မှုကင်းအောင်ပဲနဲ့ကျင့်ရမလဲကဒနာလေးသုံးခုထွက်မလာဘူးလားတကားရောထွက်လာပါဗျာဟုတ်လားပဲဒုစရပဲအဲ့ဒါခေါ်တာလေအဲဒီကလောလောပြောလို့ရှိရင်ဖြင့်တတိပ္ပဏဒေနာတော်တိုင်းကျင့် ပြီးပြီကတော့တော့မှန်ပါဗျာဘုလိုလေးပဲတတိယနေနာတော်တိုင်းကျင်းနေတော့ဒေသန္တဝါသွားရည်ရှိတယ်လည်းကိစ္စမီသွားရည်ဟူ၍ပဇာနာတိပြီးအဲသွားရင်ရရင်ထိုင်ရင်လဲလျောင်းအိတ်ရင်တို့မူရတယ်ပြုလိုက်ပြုလိုက်ပြီးပြီးတော့နေရမယ်ဆိုတော့ဘယ်စိတ်ဓာတ်ပြင်ထွက်ကြရှိမလဲတကတော့ထွက်ကြမရှိတော့ဘူးဟုတ်လားမှန်ပါအကုန်လုံးလိုက်ပြီးရှုနေရမှာကိုကိုရင်ဆိုင်ရင်ထိုင်ရင်ထိုင်ရင်သွားရင်လိုက်အကုန်လုံးမူရတယ်လိုက်ရှုရမယ် ဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းလည်းလိုက်ရှုရမယ်စိတ်တွေဖြစ်တိုင်းဖြစ်တိုင်းလည်းလိုက်ရှုရမယ်သဘောတရားတွေဖြစ်တိုင်းဖြစ်တိုင်းဒလဇရှုနေရမှာတခါဝရဟုတ်လားအေးတခါလောက်ရှုပြီးတော့နားနေရမှာဒီလိုမဟုတ်ဘူးတဏှာကြီးလောက်ရှုပြီးနားနေရမှာဒီလိုမဟုတ်ဘူးစိတ်တွေဖြစ်တိုင်းဖြစ်တိုင်းဘုံမူရတွေဖြစ်တိုင်းဖြစ်တိုင်းဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းရှုနေလို့ရှိရင် စိတ်ကဘယ်ထွက်ကြကြည့်တော့မလဲတကားပေါ့နော်ရှိတော့ပါဗျာအဲအတွင်းမှာလည်းတီးနေကြမရှိဘူးမပြတ်ရှုနေလို့ရှိရင်အတွင်းလည်းမတီးတော့ဘူးတကားဗျာဟုတ်လားမှန်ပါဗျာဆွဲလည်းမဆွဲလိုက်တော့ဘူးဆာလာမှုလည်းမဖြစ်တော့ဘူးပြီးတော့အတူကျုပ်ပြောမယ်ဆိုရင်အပြင်ဘက်စိတ်ဓာတ်ဝิญဉ္ဇမထွက်အောင်ပါလို့ရမလဲတတိပ္ပာဒေသနာတော်အတိုင်းရှုဟုတ်လားတကားဗျာမှန်ပါဗျာအတွင်းမှာယတ္တိမနေအောင်ပါလို့ရမလဲတတိပ္ပာဒေသနာတော်အတိုင်းရှု အဲဆွဲလမ်းမှုဆာလောင်မှုတွေကင်းအောင်လို့ဘာလုပ်ရမလဲသတိထားဒေသနာတော်အတိုင်းရှုဒါပါပဲဒါပါရနော်မှန်ပါဗျာအဲ့ဒါပဲအဲ့ဒါကိုခုမြတ်စွာဘုရားတူတူလေးဟောတာသိကောင်းတယ်စိတ်ဓာတ်ဝိညာဉ်အပြင်းမဲ့ထွက်အတွင်းမဲ့လည်းရလျက်မဲ့ဒီဆွဲမီလိုကင်းဆာလောင်ရှင်အောင်ရှုမှဆောင်တော်ရှုမှရမယ်မမှတ်ဖဲနေတော့မပြေဘူး နောက်လောင်ဖြစ်၍ဥသေးခြင်းနဲ့ဝန်လေးစွာလားဒုက္ခကပင်လုံးဝကင်းသည်ဝီပင်ဥရေမိန်ခွန်းဒီအဲဖောက်ဆိုရကြအောင်ကသိဒဝိညာဉ်သိဒဝိညာဉ်အပြင်းမထွက်အပြင်းမထွက်အတွင်းဘက်လေရလေမတိသံမီလောကင်သာလောင်ရှင်းအောင်သုမဆောင်သော လောင်ဖြစ်၍ဘုသေရေနှင့်ဝန်လေးစွာလားဒုက္ခခရင်လုံးဝကင်းသည်ဒီပင်ဥရေမိန်ကုန်သည်အဲဒီတော့အဲဒီအနေအိဗယ်မြတ်စွာဘုရားမွေပါလို့အကျေဝဂန်ရအရှင်မဂ္ဂစီခြံလျှောက်ထားတောင်းမှတော့အစတော့ရှင်မဂ္ဂစီကလည်းပဲ မြင်နေပါသေးတယ်ဒါပေမဲ့လည်းနောက်တော့ဝိပါမာတယ်အနည်းကလည်းပြောပြပါပြီအဲ့ဒါတွေကတော့ပါဠိတွေလျှောက်ပြောနေထနေလိမ့်မယ်သောင်းပုဂ္ဂလေးနဲ့အတူချုပ်သွားကြတယ်အပြင်းထွက်တယ်ဆိုတာကဘာလဲအပြင်းမထွက်တယ်ဆိုတာကဘာလဲအပြင်းထွက်တယ်ဆိုတာကတော့သက္ကုဏမျက်စီပြန်ရူပအသိကိုဒိတ်သွားနေရူပနိမိတာနုသာရီဝိညာဏံဝိညာဏစိတ်ဝိညာဉ်နဲ့ရူပနိမိတာနုသာရီ အစဉ်နမိတ်အာယုံစီတော့ဆင်လိုက်သွားပြီဟောဒီကြည့်မျက်စိဖြင့်ဆင်းမြင်ပြီးတဲ့ခါကလာအစဉ်နမိတ်အာယုံစီနောက်ကလိုက်ပြီးတော့စဉ်းစားကြံစည်နေတယ်ဒါပြင်ထွက်တာပဲကောနော်မှန်ပါဗျာမြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထီတိုင်းသိကုစဉ်းစားကြံစည်တိုင်း6မျိုးအာယုံ6မျိုးစီအဲတွေ့ပြီးပြီးရင်အဲ့ဒီအာယုံစိတ်သိကုစဉ်းစားပြီးတော့လိုက်နေရင်ပြင်ထွက်တာမြည်တယ် ဝိပဿနာတရားအာမထုတ်တဲ့ပုဂ္ဂိုလ်တွေဟာဒီလိုထွက်နေတာပဲကဟောရဟုတ်လားအာမထုတ်ဒီလိုပဲထွက်ပါဗျာပုဂ္ဂိုလ်ရဲ့မှာစိတ်ကမနေဘူးဟုတ်လားပြင်းကြီးရဲ့သွားနေတာပဲပုဂ္ဂိုလ်ရဲ့ဘာဖြစ်နေမှမသိဘူးပြင်းကြီးတဲ့သွားနေတာမှန်လားอืมဒါတော့အဝါကြကောင်းတာလေလားပုဂ္ဂိုလ်ရဲ့မှာတခါတည်းနေမကောင်းလို့အဲယောဂဝေဒနာတစ်ခုခုဖြစ်တော့မှဗေဒနာဘာဖြစ်ပါလိမ့်ဒီမှာစဉ်းစားတယ်ဒီလိုမဟုတ်လို့ချင်းကိုယ်ကိုယ်တည်းများသိစဉ်းစားတာမဟုတ်ဘူးသူများတွေလျှောက်စဉ်းစားနေတာပဲဟုတ်လားမှန်ပါတယ်သူများတွေပဲ ဆလာဘာဘာတင်းနေတဲ့လေးတွေမြင်ရအောင်မြင်ရရင်လည်းအဲ့ဒါလေးထပ်ခါတကလုံသွင်းကောင်းကောင်းလေးတွေကြားရအောင်ကြားပြန်လည်းထပ်ခါတကလုံသွင်းစသည်ဖြင့်အဲဒီလိုအပြင်းကြီးအကြောက်စဉ်းစားနေတာပဲတနေ့ကုန်တနေ့ကန်တကားဟောရဟုတ်လားမှန်ပါဗျာအောင်မယ်သူစားဟောကြတော်ကောင်းတယ်မျိုးလည်းမယိုးဘူးမှန်ပါဟေးမနေ့ကလည်းဒီဥစ္စာပဲအရင်အနှစ်ကလည်းဒီအရင်နှစ်ကလည်းရင်နှစ်ကလည်းဒီဟာပဲရှားလာပြီကတော့ငယ်ငယ်လေးကစပြီးတော့ဒါတွေလျှောက်စဉ်းစားကြံစည်နေတာ မှန်လားပါမယိုးဘူးမယိုးပါဘူးအဲစားကြတော့ကြာများဆိုရင်တော့နေတိုင်းနေတိုင်းဒီစာမျိုးရထစားလို့ကြာတော့ကိုမစားကျင်ဘူးတကားပဲဟုတ်လားမှန်ပါပါဗျာအဲယိုးသွားတယ်မစားကျင်ဘူးဒါပဲမဲ့လို့ဟောဒီအာယုံ၅ပါးအာယုံ၆ပါးနဲ့စပ်ပြီးတော့စိတ်ကူးစဉ်းစားလို့ကတော့အားရတယ်ရိုးတယ်တော့မရှိဘူးသူကအသေးစားကြီးရဖြစ်နေတာအဟောင်းတော့အဟောင်းကြီးရပါပဲဒါပေမဲ့သူကအသေးအသေးစားနေဖြစ်အပြင်းကြီးတဲ့စိတ်ကသွားနေတယ် ဒါကအတွဲမှာလည်းကောင်းတာလေးတွေရှိလို့ချင်းအဲ့ဒါလေးတွေသာအနစ်ကသဘောကျနေရမိတကားပဲဟုတ်လားမှန်ပါတယ်ခင်ဗျာကိုယ်ကိုယ်နဲ့စပြီးတော့လဲဆွဲလာနေရမိဆာလောင်တောင်းတာနေရမိဒါတွေပါပဲအားလုံးဒီဥစ္စာတွေနဲ့ဖြစ်နေတာအဲ့ဒါတွေအကုန်လုံးကင်းအောင်လို့ခုရှိရမှာအဲ့ဒါမျက်စိဖြင့်ဆင်းကိုမြင်တဲ့အခါကာလမရှိမပါပဲနေလို့ရှိရင်အမြင်ထွက်တယ်ရှုမှတ်ပြီးတော့သဘောတရားလေးအမှန်နဲ့သိရမှာဘုရားကဟောရနော်မှန် သတိဓာဒေသနာတော်တိုင်းရှုမှတ်ရမယ်ဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပြီးတော့သဘောတရားတွေသိရမယ်ပထမအစဘာသိရမယ်ယုတ်တရားနာတရားသဘောမှန်လေးတွေသိရမယ်နောက်တော့အကြောင်းကျိုးလေးတွေဆက်သွဲဖြစ်နေပုံသိရတယ်နောက်တော့ဖြစ်ပေါ်ပြီးပြောက်သွားလို့အနိစ္စမမြဲတဲ့တရားပဲဆိုတာကိုယ်ပိုင်ဉာဏ်နဲ့သိရမယ်စာရဲကပြောတဲ့ သေပြီပြဲလို့နေစားနေစားဒီလိုဆိုရုံနဲ့မဟုတ်သေးဘူးတကားပဲဟုတ်လားမှန်ပါတယ်ဗျာကိုယ်တိုင်တွေးမှကိုယ်တိုင်တွေးမှညာဖြစ်တာဇာတဲ့ကပြောတာကြက်မှသာသာကညာမဟုတ်ပညာခေါ်တယ်ဒါကပညာတဲ့မှန်ပါပညာပါဗျာပညာဆိုတော့ဗမာစကားနဲ့လည်းပြောရင်ကြိုက်တော်ကြိုက်တာသင်ထားလို့သူကညာရတာဘုရားကဟုတ်လားမှန်ပါတယ်ဗျာอืมပညာချင်းအမှမှတ်သားတာ အဲကိုယ်တိုင်တွေ့မှပညာဖြစ်တယ်ညာဖြစ်တယ်တဲ့ညာဖြစ်အောင်လားဖြစ်တိုင်းညာလိုက်ပြီးတော့ယူရမှာမြင်တိုင်းကြားတယ်နားတိုင်းစားတယ်တွေ့ထိတယ်ကိုယ်ရဲ့စားတယ်လှုပ်ရှားတယ်စိတ်ကူးစဉ်းစားကြတယ်ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့အကုန်လုံးလိုက်ရှုအဲဖြစ်ပြီးပြက်သွားလို့မမြဲဘူးအနေစပဲဖြစ်ပြီးပြက်ချင်းနဲ့ဆင်းရဲပဲသူတော်ဘာတဲ့သူဖြစ်ပြနေတဲ့အနာတ္တတရားပဲဆိုတာကိုယ်ပိုင်ညာနဲ့ဒီလိုသိရမှာဘို့တကားပဲဟုတ်လားမှန်ပါသိရပါဘူးအဲဒီလိုသိအောင်ရှိပါမယ်တဲ့အဲဒါကိုခွင့်ရဆောင်မှုကလေးတွေပေးတာဆောင်မှုတွေမဲ့ဆိုသားမှာ သင်ပါဠိတွေထကျွန်းလည်းမဖြစ်ဘူးတူတူနဲ့သွားကြတယ်မြင်တဲ့အခါကလည်းစိတ်ဓာတ်ပြင်ထွက်တာကဘာလဲဆိုတော့မြင်ပြီးရတယ်လိုက်ကြလင်းပြင်ထွက်ပြီးမြည်မြင်တဲ့အာရုံလေးလိုက်ပြီးတော့နောက်ကကြံလို့တကားပဲဟုတ်လားမှန်ပါကြံပြီးပါအဲမြင်ပြီးလို့ရှိရင်ဖြင့်လာလာပါပါတင်းတင်းတယ်တယ်မြင်မှတော့စိတ်က၆လို့ကိုမရဘူးတကားပဲဟုတ်လားမှန်ပါတယ်ဗျာအဲစိတ်ဆိုးစရာမုန်းစရာအာရုံရလည်းပဲသူကကြံတာပါပဲအဲဒီမြင်ပြီးတဲ့အာရုံလေးပါပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲ လာပါပဲပြင်းနေတဲ့ဘာပဲညာပဲစသည်ဖြင့်လိုက်စဉ်းစားနေလို့ရှိရင်လားအပြင်ထွက်နေပြီအဲ့ဒီစိတ်ဟာပုဂ္ဂိုလ်ရဲ့ရှိရလားတကားကဟင်အဲ့ဒီလိုမြင်လာလေလျှောက်စဉ်းစားနေတဲ့အခါပုဂ္ဂိုလ်ရဲ့စိတ်ကရှိသေးရလားလို့ရှိပါဗျာအပြင်ရောက်ဘူးအပြင်ထွက်သွားပြီအဲ့ဒီအပြင်မထွက်အောင်လုပ်ရမှာကိုယ်ကကိုင်းဒါလေးဆွဲတယ်မြင်ပြီးရတယ်မြင်ပြီးရတယ်လိုက်ကြံလင်လိုက်ကြံလင်အပြင်ထွက်ပြီအပြင်ထွက် လိုက်ကြံလို့ရှိရင်ပြင်ထွက်တယ်ပြင်မထွက်အောင်ဘာလို့ရမလဲဆိုမြင်သေးမှာပဲမှတ်သီးလင်းပြင်မထွက်ပြီးမြင်သေးမှာမြင်နိုင်မြင်နိုင်မြင်တယ်မြင်တယ်မြင်တယ်လို့ အကုန်လုံးကမှန်းနေရင်ဘယ်ထွက်တော့မလဲတကားဟောဟမ်မထွက်တော့ပါဘူးမြင်ပြီးရမှရင်မြင်ပြီးမှကဝိသိရှိတယ်သက္ကုတော်ဝိသိတဲ့ဒုရဏဝရကမနောတော်ဝိသိတဲ့အဲ့ဒီဝိသိရဲ့ဆက်တဲ့ဖြစ်အဲ့ဒီမှာမြင်ပြီးပြီးရမှရင်နောက်ကလိုက်ပြီးစဉ်းစားတဲ့ဝိသိတွေဖြစ်ကုန်မဖြစ်ရဘူးတကားဟောဟုတ်လားမှန်ပါဗျာအကောင်းဆုံးပဲဒီနည်းတဲ့အကောင်းတာမရှိဘူးသတိပဋ္ဌာန်ဤအကောင်းဆုံးပဲဆိုတော့မြင်ပြီးသားနဲ့မြင်တယ်မြင်ပြီးသားနဲ့မြင်တယ်ဆက်စဉ်းစားတာဘယ်လာနိုင်မလဲမလာနိုင်ဘူးမလာနိုင်တော့ပါမလာနိုင်ဘူးအနံကောင်းတယ်တို့က အဲဆိုရမြင်စေမှာပင်မသိလင်အပြင်းမထွက်ပြီ နောက်ပိုက်တွေကတော့ဘုန်းကြီးကပဲပြောသွားတာသိုးနေပြီးမှမဟုတ်ဘူးကြာပြရရင်မသိလဲအပြင်ကြာပြရရင်လိုက်ပြန်လဲအပြင်ထွက်ပြီးမြည်ကြားတဲ့အတန်လေးကြားတဲ့စကားတွေလျှောက်ကြားနေလို့ရှိရင်အပြင်ထွက်တာပဲကောနော်မှန်ပါထွက်ပါအဲမထွက်အောင်ပါကြားခဲ့မှာပဲမှတ်ပြီးလင်းအပြင်မထွက်ပြီးကြားတယ်ကြားတယ်ကြားတယ်ကြားတယ်မှတ်ပြီးဘာမှဆက်တဲ့မစဉ်းစားဘူးမနာကောင်းတယ် နံပြရာခြင်းလိုက်ကြလဲအပြင်းထွက်ပြီးဒီအနန္တနာကလည်းလိုက်ပြီးစဉ်းစားလို့ရှိရင်မနစ်ကပြောပြီးတဲ့အကျယ်တွေရှိပါတယ်ဟုတ်လားမှန်ပါဗျာအဲဒီမွှေးနံလေးပဲပန်းနံလေးပဲအဲတဏခါနံလေးပဲဘသူကလိမ့်ထားတဲ့နံလေးပဲပါဒီလိုရှိတာကိုတကားဟောဟုတ်လားမှန်ပါရှိတာပါဗျာအဲအဲ့ဒါအပြင်းထွက်ပြီးအဲ့ဒါမထွက်အောင်ဘာလို့အနံစဲမှာပင်ရှုမှလင်အပြင်းမထွက်ပြီးနံနဲ့နံနဲ့နံစဲမှာနံပြရာတွေရှိလိုက်နံပြီးပြီးချင်းတခါလဲဒါလေးမှတ်နေလို့ရှိရင်ဘယ်ထွက်တော့မလဲ စာပြည့်ရတယ်လိုက်ကြလဲပြင်းထွက်သည်မြည်စာရမှာလည်းပဲဗာဟင်းညာဟင်းစသည်ဖြင့်ဘသူကချက်ကျွေးတယ်ဘသူကပေးတယ်စသည်ဖြင့်စဉ်းစားကြတယ်အများကြီးရှိတာဘောတကာပဲဟုတ်လားမှန်ပါအများကြီးရှိပါဗျာအဲအဲ့ဒါပြင်းထွက်နေတာစားစဲမှာပဲအမှန်သိလင်းပြင်းမထွက်ပြီစားစဲမှာမှတ်ရမယ်ဒါလွယ်တော့မလွယ်ဘူးပြောတော့တာတော့လုံးတော့သိလွယ်တာမဟုတ်မှန်ပါအလုတ်ကပ်ပါဗျာစားတော့ကစားတိုင်းစားတိုင်းအကုန်လုံးသိရမှာကိုသမင်းအင်းပွဲကြည့်တာကစသည်ကြည့်တာသိရမယ်အမြင်တာသိရမယ် လက်တွေပါလေပြင်တာသိရမယ်ဓမင်းလုံးတွေပါလေပြင်တာသိရမယ်ခိုင်းတာယူတာတွေသိရမယ်အစာတဲ့ခွန်တာသိရမယ်ခြားတာသိရမယ်နောက်ဝါတာသိရမယ်အဲဒီထဲမှာခြုံတဲ့ခြင်းနဲ့ရတာလေးသိရင်လည်းသိရသိရဒီသိရမယ်ဟာဒါကျက်သားပဲဝယ်သားပဲဒီလိုစဉ်းစားမှုမရောက်သိရဘူးတကားပဲဟုတ်လားမှန်ပါမရောက်အဲဒီမရောက်ဘူးဒီနေ့မှတ်ပြောဒီနေ့ငြိမ့်သွားတာပါအဲ့ဒါအစဆုံးပဲဒါလည်းအားကောင်းလာတဲ့ခါကျတော့ အဲဒီရတာလေပြီးလိုက်ကြောက်လိုက်ရတာလေပြီးလိုက်ကြောက်လိုက်အိစ္ဆဒုက္ခအနတ္တသဘောတွေလည်းအကုန်လုံးလျှောက်ပြီးလာတာအမှန်ကောင်းပါလေအဲတွေ့ထိတဲ့နေရာမှာလည်းထိပြီးရတယ်လိုက်ကြလဲပြင်ထွက်ပြီးတွေ့ထိရတာလည်းအများကြီးပဲတွေ့ထိတာကတော့အဲဒီတွေ့ထိရတယ်လည်းလိုက်ကြနေလို့ရှိရင်ပြင်ထွက်ပြီးတဲ့ထိစဲမှာပဲမှတ်ပြီးလည်းပြင်မထွက်ပြီးထိတိုင်းထိတိုင်းဘောတကာပဲဟုတ်လားဒီတိုင်းကြီးလည်းဘာပဲထိထိအင်း သစ္ဆန္တော်ဝါသွားသည်ရှိတော်လဲသစ္စာမိတွေသွားသည်ဟူ၍ပသနာတွေပြီးဒါလည်းဖြိတာပဲတကားဟောဟုတ်လားမှန်ပါတယ်ဗျာမပြီးတဲ့ပုဂ္ဂိုလ်တွေကဒီဥစ္စာကသစ္ဆန္တော်သွားတယ်ဆိုတော့ပြင်းညက်ပဲခြိတော့နဲ့ကိုကြီးနဲ့ကိုယ်ကပြင်းညက်ကြီးရှင်တာပဲဒါမရှိကောင်းမှုတချို့ကဒီလိုအောင်းနေတာကိုဒါတွေကအဘိဓမ္မာသဘောတွေလေ့လာပြီးတော့သုတ်တံမြတ်စွာဘုရားရဲ့သုတ်တံဒေသနာတော်ရဲ့အဓိပ္ပာယ်နားမလည်တော့တကားဟောဟုတ်လားမှန်ပါဗျာသမာဓိကဘိဓမ္မာတွေသိလေ့လာကြတယ် သုဒ္ဓါများတဲမလေ့လာကြဘူးစာတွေပါတွေအမနာတသိနေပါလေဆိုတဲ့ပုဂ္ဂိုလ်တွေလည်းသုဒ္ဓတရားတော်တွေတဲမလေ့လာကြဘူးတချို့မသိဘူးဉာဏ်တော်မူသွားတဲ့တရားဟောလို့ဟုတ်လားသုဒ္ဓံပါဠိတော်တွေကိုနှံ့နှံ့ဆက်ဆက်မကြည့်ပဲနဲ့အချိန်ကုန်သွားတာတွေကအများကြီးရှိတယ်တကားပဲဟုတ်လားအများကြီးပါဗျာရေးကြည့်တာကသုဒ္ဓံကရေးကြည့်တာသုဒ္ဓံဒေသနာတော်တွေက လူတွေနတ်တွေပြင့်မှုရမြတ်စွာဘုရားကိုယ်တိုင်ဟောထားတာအမှန်သေးကြတဲ့တရားဟောကြပါဘုရားပြီးတယ်မှာဆိုတာသဘောတရားတွေဟောတာဒါထဲမှာလည်းပြီးတယ်မှာကိုတချို့ကသိပြီးတော့ဝေဖန်တဲ့ပုဂ္ဂိုလ်တွေရှိတယ်ပြီးတယ်မှာဟာပြီးတယ်မှာဟာဘုရားဟောတာမဟုတ်ဘူးစသည်ဖြင့်ဒီလိုဝေဖန်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ပြောမယ်ဆိုလည်းပြောကြရပဲသူကမှန်ပါရှိတော့ဒါလည်းတော့ဆိုဟောပြန်တော့လည်းသူကနတ်ကြီးဟောတယ်ဆိုတော့ဒါနတ်တွေအတွက်ဟောတာပဲတဲ့ကြောဝေဖန်တယ်อืมသူကပြောမယ်ဆိုလည်းပြောကြရပြည့်နေတယ် မှန်ပါဗျာအဲလူရင်းကသုတ်တန်တွေကတော့မြတ်စွာဘုရားကိုယ်တိုင်ဟောတယ်ဆိုတော့ဘယ်သူမှမငင်းနိုင်ဘူးဟုတ်တယ်ဒီတော့ကျင့်ရမှာလေတကယ်ကျင့်မှုရတွေဟောထားတယ်ကိစ္စံတော်ဟာသွားပြီးရှိတော်လဲကိစ္စမိတွေသွားပြီးဟူ၍ပဇာနာတိပြီအဲဒီမှာလဲသွားပြီးဟူ၍သိလို့ဒီလိုမပါဘူးလားတကားဟောမှန်ပါဗျာသွားပြီးဟူ၍သိဤတဲ့ ပဇာတော်ဟာသွားပြီးရှိတော်လည်းကိစ္စမိတိသွားသည်ဟူ၍ပဇာနာတိသိလို့သိရမယ်ဘယ်လိုသိရမလဲကိစ္စမိတိသွားသည်ဟူ၍တဲ့ကအာကာရခေါ်တယ်ပါဠိတော်ကမှန်ပါအချင်းရတဲ့သိဖို့အချင်းရပြသွားသည်ဟူ၍သိရမယ်တဲ့ပြီးတော့မြတ်စွာဘုရားဟောတာမဟုတ်လားတကားဟောရဟမ်အဲမြတ်စွာဘုရားဟောတယ်အဲတချို့ကဒီလိုမရှိရဘူးတဲ့ဘယ်နဲ့ရှိရမလဲရုပ်ရုပ်လို့ရှိရမယ် အဲရိုးရိုးလိုလည်းရှုရပါတယ်မရှုရဘူးတော့မဟုတ်ဘူးဒါပေမဲ့ရိုးရိုးလိုရှုရမယ့်နေရာလည်းရှိတယ်ဒီနေရာမှာတော့ဒီလိုရှုရမြတ်စွာဘုရားကမဟုတ်ခဲ့ဘူးတကားဟောရဟုတ်လားမှန်ပါဘုရားဟောလိုက်အဲအကယ်၍ဒါရိုးရိုးလိုရှုရမယ်ဆိုရင်ကိစ္စတော်ဟာသွားရည်ကြည့်တော့လေရူပန်တိရုပ်ဟူ၍ပဇာနာတိပြီးမြတ်စွာဘုရားဟောရမှာဟောတကားဟောရဟုတ်လားလို့မဟောပါဘူးအဲလိုဟောပါပဲကိစ္စတော်ဟာရူပန်တိပဇာနာတိ အဲထိတော်ဝရူပန္တိပဇာနာတိဒီသိဏဝရူပန္တိပဇာနာတိဗျာဏဝရူပန္တိပဇာနာတိစသည်ဖြင့်ဒီလိုလဲပြင်ဟောဖြစ်ပါတယ်ဘုန်းကြီးတို့တော့ပြင်လို့ရသေးတာဖရာပြင်လို့မရပဲနေပါလားတကားဟောဟဲ့အဲသူကကိသာမီတွေသွားပြီးဟူ၍ဒီလိုပဲရှိရမယ်ဆိုတာနဲ့ဆိုတာဖရာအလိုရှိတော့ဒီလိုဟောထားကြတာတကားဟဲ့ဟုတ်လားဖရာဟောတာပဲဟောထားကြတာအဲဒါဒီတိုင်းဘုန်းကြီးတို့ကဟောပါတယ်ဒီတိုင်းဘုန်းကြီးတို့ကဟောတာရှိရတယ်တရားလဲအထုတာမဟုတ်ဘာမဟုတ်နဲ့ဆိုတော့သူထင်တာတွေလျှောက်ပြီးတော့ သူတို့လည်းပါဠိလေးတွေရှိတာပေါ့တရားဟောရပါဠိတွေကမြတ်စွာဘုရားဒေသနာတွေကမျိုးမျိုးဟောထားတာပဲမှန်ပါဒီတော့မှလည်းတစ်မျိုးဟောတော့မှလည်းတစ်မျိုးဟောဒီလိုဟောတာဘာကြောင့်လို့ဆိုရင်ပုဂ္ဂိုလ်တို့ဤဣဇာတရားလိုက်ပြီးတော့မျိုးမျိုးဟောထားတာတရားဟောရဟုတ်လားအဲဒီတော့သူညာနဲ့သူတော့ဟုတ်ပါတယ်ရုပ်လို့ရှိရတာလည်းမှန်ပါတယ်နားလို့ရှိရတာလည်းမှန်တယ်အဲသူကသူရှုရှုကောင်းပါလေမရှုကောင်းဘူးလို့ခွန်ကြီးတို့ကမပယ်ပါဘူးသူကလည်းမပယ်ပါဘူးသို့တော်လည်းခွန်ကြီးတို့ကလည်းမှန်တယ်ဟုတ်လားမှန်ပါဗျာ အဲကိစ္စမိတိသွားပြီးဟူ၍ပဇာနာတိပြီးထီတော့မိတိရပ်ပြီးဟူ၍ပဇာနာတိပြီးနိသိဏမိတိထိုင်းမိဟူ၍ပဇာနာတိပြီးပြာနောမိတိလဲလျောင်းမိဟူ၍ပဇာနာတိပြီးကိုယ်ပြီးဟူ၍ပြီးစသည်ဟူ၍ပြီးစသည်ကိုမူရလေဒီတိုင်းဒီတိုင်းဒီလိုသိရမှာလားဟုတ်လားမှန်ပါသိရပါဘူးအဲကိုမူရဆိုတော့ကိုအသက်ရှိတိုင်းရှိတိုင်းဘိုက်ကလှုပ်ရှားနေတာလေကိုမူရပဲမဟုတ်လားတကားဟောရကိုမူရပါဗျာကာယပဲကာယမှာ ပထဝီကာယအာဝေါကာယတိဇောကာယဝါယောကာယဆိုတဲ့ကာယလေးမျိုးထဲမှာဝါယောကာယခေါ်တဲ့လေးလေးရုပ်ပေါင်းပေါ်တကားဝါယဟုတ်လားမှန်ပါတယ်ဗျာဒါကြောင့်မို့အဲ့ဒါလည်းပဲဖောင်းရင်ဖောင်းတယ်လို့သိကြည်ပိန်ရင်ပိန်တယ်လို့သိကြည်ဘုန်းကြီးကတတိပ္ပာဒေသနာတော်တိုင်းလိုက်သားတကားဝါယဟုတ်လားမှန်ပါဗျာဒါတော်တိုင်းသမင်းစီတွေကိုယ်တွေကြည့်တော်သာတိတွေစမ်းနေရှိသောကံစားကာရီအပညာမြင်ပြုလေရှိပြီးဟောကြည့်ကြည် ဝေးရင်ဝေးတယ်ဆန့်ရင်ဆန့်တယ်ဒါတွေအကုန်လုံးသိရမယ်ကိုယ်မူရတစ်ဖြစ်တိုင်းဖြစ်တိုင်းသိရမယ်ဒါလည်းမဟုတ်ပါဘူးဝေဒနာကြတော့လည်းမြတ်စွာဘုရားဒီတိုင်းဟောတာပဲဒုက္ခမဝေဒနာချမ်းသာသောခံစားမှုဝေဒနာကိုလည်းဝိရိယမာနောခံစားပြီးရှိသောဒုက္ခဝေဒနာချမ်းသာသောခံစားမှုကိုဝိရိယမိတိခံစားသည်ဝိပဇာနာတိပြီးအဲ့ဒီမှာလဲအဲဒုက္ခဝေဒနာဖြစ်ရင်ဒုက္ခဝေဒနာဖြစ်တဲ့ချမ်းသာရင်ချမ်းသာတဲ့ဒီလိုရှုဖို့ရပဲညွှန်ကြားတဲ့တကားပဲဟုတ်လားမှန်ပါဗျာအဲ အဲဒုက္ခဝေဒနာဖြစ်တဲ့ကနာနာလို့ရှုပါလို့ဒီလိုမဟောခဲ့ပါဘူးနော်နာနာလို့ရှုရင်မမှန်ဘူးလားဆိုရှုကောင်းပါတယ်မရှုကောင်းဘူးတော့မဟုတ်ဘူးသို့တော်တယ်ဒီတော့မှာတော့မြတ်စွာဘုရားဒီလိုပဲဟောတယ်စိတ်ကြတော့လည်းပါရဂံဝစိတ်တံပါရဂံစိတ်တံနိပဇာနာတိပါရဂံဝစိတ်တံတမဲ့မှုနဲ့တကွာပြီးသောစိတ်ကိုလည်းပါရဂံစိတ်တံနိတမဲ့မှုနဲ့တကွာပြီးသောစိတ်ဝိပဇာနာတိပြီးတမဲ့တဲ့ခါရတဲ့ဖြစ်တဲ့စိတ်လည်း သမ်းမဲ့တဲ့သာရတဲ့နှစ်သက်တဲ့အဲ့ဒီစိတ်ကိုဒီလိုသိပါတဲ့ဒါပဲဟုတ်လားမှန်ပါပါလူရင်းတော့မိမိတဏ္ဍာဖြစ်ဖြစ်တဲ့အတိုင်းရှုဝရတတိပဌာန်ကဟောထားတယ်အဲ့ဒီဟောတဲ့အတိုင်းပဲဒါဟောရခုမြင်ပြီးရတယ်မြင်စေမှာပဲရှုမလင်ပြင်းမထွက်ပြီးကြားစေနားစေထိစေဟာအဲစားစေထိစေအဲထိစေမှာလည်းတိုင်းမှာမရတာဖောင်းဖောင်းစေမှာဖောင်းတယ်ပိန်စေမှာပိန်တယ် ဝေးထဲမှာခွေးရဲလှုပ်ထဲမှာလှုပ်ထဲဘုန်းကြီးကဒီလိုမှခိုင်းပါတယ်စေကုသနာကြံတဲ့ခါမှာခေါင်းနဲ့ပိန်နဲ့ထိုင်နဲ့ထိရဲခေါင်းနဲ့ပိန်နဲ့ကအရင်ကပြုတ်ပြီးတော့ရှုမှတ်ရဘာဖြစ်လို့တော့ဆိုရင်ဒီနေ့ကြားလိုက်တယ်အကုန်လုံးတော့မှတ်ရမှာပဲအကုန်လုံးမှတ်ပါဆိုရင်လူတွေကမမှတ်တတ်ဘူးတကားပဲဟုတ်လားမှန်ပါတယ်ဗျာဒီကြာတိတိကျကျဘုန်းကြီးတို့ကအမြဲတမ်းခေါင်းသားပိန်သားမှာတရားစိတ်ကူးပေါ်ရင်မှာဝေဒနာပေါ်ရင်မှာဘောလာဘောလာမှသေချာပေးတာလက်နဲ့ကြိုက်ကြတယ်သေချာပြတာ ဒါပေမဲ့လို့လေတချို့ပုဂ္ဂိုလ်တွေကဟုတ်လားများသားနဲ့တော်မကြီးရလွယ်ရတယ်သူဘာမှရမှမသိဘူးတဲ့သူအဲ့ဒါဘာမှရမှမသိဘူးတဲ့မမှတ်တတ်ဘူးတဲ့ရှိသေးတာဝေါ်တကာပဲဟုတ်လားမှန်ပါတယ်အဲ့ဒါလေဒီလိုပုဂ္ဂိုလ်တွေရှိသေးတယ်တတိယပြတာနဲ့ဒီတိုင်းလုံပြီးတော့ဓဝါ၆ပါးဖြစ်တိုင်းဖြစ်တဲ့ယုံနာတွေကိုအကုန်ရှုလို့ပြောရင်လည်းပြည့်စုံပါတယ်ဒါပေမဲ့နားမလည်ဘူးနားလည်အောင်လို့ ။ဟောင်းလာပိန်လာစပြီးမှတ်ဖို့ရဘုန်းကြီးများညွှန်ကြားပါတယ်ဘယ်ကအဖြစ်ဖြစ်မှတ်ရင်ကြားပါတယ်တကားပဲဟုတ်လား။ကြားပါဘူး။ကြားပါတယ်တော့အကြောက်ပါကဖြစ်ပေါ်တဲ့တရားယုံနာမှုစင်များတွေအကုန်လုံးရှုကောင်းမှကောင်းတာကြီးတယ်ပဲ။အဲဒီတော့ဖောင်းနေပိန်နေကစပြီးတော့ရှုတော့ဖောင်းနေပိန်နေရှုနေရင်စိတ်ကူးဖြစ်လာရင်အဲဒီစိတ်ကူးကလည်းရှုရမှာရမှာတကားပဲဟုတ်လား။မှန်ပါဗျာ။အဲဒီစိတ်ကူးမရှုလို့စိတ်ကူးနောက်လိုက်ပြီးစဉ်းစားနေလို့ရှိရင်ပြင်ထွက်ပြီတဲ့။သိကြည့်ရတယ်နဲ့ဟုတ်လား။ပြန်ပြီးတဲ့စိတ်ကလေးဖြစ်လို့ရှိရင် ညာတိပြီးမှတော့လောက်ကလိုက်ပြီးတတိတန်းကြီးလိုက်စိတ်ကူးသားတကားပဲဟုတ်လားမှန်ပါတယ်ဗျာဒါဟုတ်လို့ညအိတ်နေတဲ့ခါညစဉ်းစားမှုတွေဖြစ်ဘူးလားဖြစ်တတ်ပါဗျာအဲဖြစ်တတ်တာမဟုတ်ဘူးတကယ်ကိုဖြစ်နေတာဟုတ်လားမှန်ပါအောင်မဲအများကြီးဖြစ်နေလို့ဆိုတာဖြစ်တတ်တယ်လို့သူကထွင်းကျက်ကလေးနဲ့လှုပ်သေးတာပေါ့အများကြီးကိုဖြစ်နေတာအသေးသေးမကြီးမိသားစုသွားနေတာလဟောသွားနေတာစိတ်ကူးသားတွေက အဲ့ဒီစိတ်ကူးလေးတစ်ခုပေါ်နောက်ပါလိုက်ပြီးတော့စိတ်ကူးတွေစဉ်းစားကြည့်အများကြီးသွားတာတကားပဲဟုတ်လားမှန်ပါတယ်အဲ့ဒါအပြင်ထွက်နေတာလေကိုယ်ကိုယ်ထဲမှာပဲသိလိမ့်မှာတော့မသိဘူးဟာအချို့စိတ်ကူးတွေညာအဝေးကြီးသွားတာတကားပဲဟုတ်လားမှန်ပါဗျာအခုအာကာသစူးစမ်းတဲ့ပုဂ္ဂိုလ်တွေညာသိသွားတာဘောဟိုအာကာသတွေအဝေးကြီးသွားပြီးစိတ်ကူးတွေသွားတယ်အနံ့ကိုသွားတယ်ကဲကဲဆိုရမယ်ပိတိယာတွင်ပိတိယာတွင်လိုက်ကြံလင်အပြင်ထွက်သည်မြ သို့သိပြီးရလိုက်ကြလို့ရှိရင်ပြင်ထွက်ပြင်မထွက်ဘယ်နဲ့လိုရမလို့ဆိုသိစဲမှာပဲမှတ်ပြီးရင်ပြင်မထွက်ပြီးကောင်းတယ်ပြင်နေစသည်ဖြင့်ရှုနေရင်စိတ်ကူးလေးဖြစ်စိတ်ကူးတယ်စဉ်းစားရင်စဉ်းစားတယ်ကြံရင်ကြံတယ် လူချင်းလူချင်းနဲ့ပေါ်တဲ့စိတ်ကလေးမှားလိုက်ရုံပဲတကားပဲဟမ်မှန်ပါတယ်ခင်ဗျာလွယ်ပါပဲမလုပ်ကျင်တာပဲမလုပ်ကျင်တာပဲအလုပ်ကလုပ်ကျင်လွယ်လွယ်လေးပဲတကားဟုတ်လားမှန်ပါခင်ဗျာသို့တော်လည်းတစ်ခုရှိတာကဒီလိုတစ်ချိန်တစ်ခါလေးရှုလိုက်လို့ပြီးရင်တော့တော်တာဒီလိုကတော့မပြီးဘူးမှန်ပါကြောက်ကြောက်တစ်ခါလဲဝိပဿနာဉာဏ်နဲ့ပြည့်စုံအောင်တရားတို့ရအောင်ဇက်တိုက်ရှုမှသွားရမှာဒီလိုဆိုတော့တောင်းတန်ယုံသန္တာနဲ့အာမထုံနိုင်ဘူးတောင်းတန်ယုံဝိရိယနဲ့အာမထုံနိုင်ဘူး အာအမနာကိုသန္တာဝိရိယတွေထက်တာနေတဲ့ပုံကိုယ်တွေမှာအထုံနိုင်ပါတယ်ဒီလိုလဲထက်တာမှလည်းပဲတရားသူဆိုတာဖြစ်တာတကားဟုတ်လားမှန်ပါတယ်ဗျာလွယ်လွယ်လေးနဲ့သူကတရားအချောင်းနဲ့မရဘူးအထုရတယ်ပြီးသေးမှာပဲမှတ်ပြီးလင်းပြင်းမထွက်ပြီးအထွေရမယ်ပြီးသေးမှာပဲမှတ်ပြီးလင်းပြင်းမထွက်ပြီးပြီးသေးမှာပဲ အဲဒီတော့ဒီလောက်နဲ့လည်းပဲတရားဟာပြည့်စုံတယ်တကားပဲဟုတ်လားမှန်ပါဗျာဒီလောက်ဆိုရင်လည်းပြည့်စုံပါပြီမြင်နိုင်ကြတဲ့တပါးသောကပေါ်တိုင်းပေါ်တိုင်းနဲ့ရှုနေရင်အပြင်းမထွက်ဘူးအပြင်းမထွက်တော့အတွင်းမှာတော့ယက်တီမနေပဲဘူးလားလို့ဆိုအတွင်းလည်းပဲခြေတိုင်းခြေတိုင်းလိုက်မှနေရင်ဒါမပြီးပါဘူးဒါပဲမဲ့လို့ဝါရကအပြင်းထွက်တာကတစ်မျိုးအတွင်းတည်တာကတစ်မျိုးရှိတော့အတွင်းတည်တာကိုတစ်မျိုးမြတ်စွာဘုရားကအများနာလဲအောင်လို့ခွဲကြပြီးဟောထားပါတယ်မှားခြင်းတော့ အဲဒီဖြစ်တိုင်းဖြစ်တိုင်းကိုလိုက်ရှုနေုံနဲ့ပြီးတာတကားဟောရဟုတ်လားမှန်ပါဗျာအပမာရိဏသံပါရိထအပမာရိဏမမေ့တဲ့တတိယအပြင်သံပါရိထအပြည့်စေကြလောမေ့တဲ့တတိတရားလေးနဲ့ဉာဏ်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းကိုအမှားရတဲ့တတိတရားလေးတစ်ခုနဲ့လိုက်ပြီးတော့ရှုနေရတာတဘောပါအကုန်လုံးကိစ္စကြီးတယ်တကားဟောရဟုတ်လားအားလုံးပြီးပါဗျာပြီးတယ်ဒါပေမဲ့လို့ လောကဝါယာအပြင်ပြင်းထွက်တာကတစ်မျိုးအတွင်းတည်တာကတစ်မျိုးနှမျိုးရှိနေတော့အတွင်းလည်းမတည်သေးနဲ့မတည်အောင်ယူရမယ်အတွင်းတည်တဲ့ဆိုတာဘာလို့တင်စာဟုသောဣဇတံစိတ်တံတန်တိတန်တိဟုတ်စေတိအာဟုသောငါရှင်တို့ ကထျက်စဘဲပုံပဲနေခြင်းဣဇတံကိုရသနာ၌စိတ်တံစိတ်သည်ဝါစိတ်ကိုတန်တိတံတိဤသည်ဟူ၍ဥစ္စရိစွာပါရဏီအတွင်း၌စိတ်တည်ရဆိုတာကဘယ်လိုတော့အတွင်း၌စိတ်တည်တာပြောပြီးမှစိတ်မတည်အောင်အာထုတ်ပုံပြောရမှာဘောတကားဟုတ်လားဟုတ်လားမှန်ပါတယ်ဗျာကာဏပက္ခတဲ့ဒုက္ခပက္ခတဲ့မြတ်စွာဘုရားဟောတဲ့ဒေသနာတွေမှာဒီလိုရှိတယ်ကာဏပက္ခဆိုတာအမဲပိုင်းဒုက္ခပက္ခဆိုတာအဖြူပိုင်း

မရတမတည်နေရဘူးမတည်စေရဘူးလို့ပြောဆိုဒါပေမဲ့လို့အတွင်းမှာယတည်နေတာကဘာလဲအတွင်းယတည်နေတာသိမှမယတည်အောင်အထုလို့ရမှာပေါ့တကားဟောရနော်မှန်ပါတယ်ဗျာဗျာအတွင်းယတည်တာဘာလဲလို့ရှိဥစွာမေးခွန်းထုတ်တယ်ဣဒာဟုသောဘိက္ခုဣဒာဟုသောဘိက္ခုနောသက္ကုဏရူပံဒိဋ္ဌဝါအဲဣဒာဟုသောဘိက္ခု ဒီရဟုသောဘိကဝိဇွာကမေဝိဇာအကုသလေရမေဟိပဝိတကံပဝိစာရံဝေကာကပိတိဒုက္ခပထမဇဏဥပသံပိဇဝိရတိဇန်၄ပါးနဲ့ဝေဘာပြတယ်ကောနော်မှန်ပါဗျာနည်းနည်းလည်းကြားအောင်လို့မိနစ်ကလည်းနည်းနည်းတော့ရွတ်သွားပါသေးတယ်ဒါရီကနောက်နောက်ပိုင်းလေးအာဟုသောငါရှင်တော့ဣဒဣသာသနာတော်၌ဘိက္ခုယဟန်သည် ကာမေကိလေသာကာမဝိတုကာမရောဝိသဧဝကင်းစေရသာလင်အကုသလေရမေအကုသိုလ်တရားဓမ္မဝိသဧဝကင်းစေရသာလင်သဝိတကံကြံစီမှုလည်းရှိတော့သဝိသာရံသုံးကဆင်းရဲမှုလည်းရှိတော့ဝိဝေကဇာမိတိဒုက္ခနိဝရဏကိစေခြင်းကြောင့်ဖြစ်သောဗိတိဒုက္ခလည်းရှိသောပထမဇာနာပထမဇာနဥပါဒမေဇာကရောက်ရဟုရတိနေ၏ အဲတရားထုတ်တဲ့ပုဂ္ဂိုလ်ဇံရောက်တယ်တဲ့ဘာဇံလုံးပထမဇံတဲ့ဇံဆိုတာအစဉ်အားဖြင့်၄ဆင့်အမျိုးအားဖြင့်၈ပါးရှိတယ်တကားဟောရနော်မှန်ပါမရှိပါသမာပအနေနဲ့ပြောလို့ရှိရင်၈ပါးရှိတယ်ရူပဇံသမာပက၄ပါးအရူပသမာပက၄ပါး၈ပါးရှိဒါမဲ့အဆင့်နဲ့ပြောလို့ရှိရင်တော့၄ဆင့်ပဲရှိပါတယ်ပထမကဒဇံဒုတိယကဒဇံတတိယကဒဇံသတုဋ္ဌကဒဇံမှာအရင် ရူပဇာန်ကလည်းပါတယ်အရူပဇာန်၄ပါးလည်းကြာသရုပ်ထဇာန်တွေကလည်းဒီမှာထည့်ထားတယ်သူက၅ခုရှိဘုံလုံးပေါင်း၈ခုရှိပါတယ်အဲဒီမှာရှင်းဥစွာပထမဇာန်နဲ့စိတ်ရတ္တိနေပုံကိုပြကြင်လို့ဇာန်ရတဲ့ပုဂ္ဂိုလ်ကဇာန်ဝင်စားပြီတဲ့ပထမဇာန်ရောက်ပြီတဲ့ခုနကဥစ္စန္ဒဝရပြောသွားတဲ့ ထမဇာဟာပြန်ပါတာဘောတကားဟောရနော်မှန်ပါဗျာအဲအတုပကမ္မထံ7ပါးဘယ်ကမ္မထံရှုရှုပထမဇာကိုရတယ်တည်းမလွန်မှုတာပဲကာကတာတတိခေါ်တဲ့ဒေတာလောမနခဒါနာအဲ့ဒီတည်းအာတိအယိုးကလည်းပါတာကိုအာတိအယိုးအာတိမေဇံယိုးတွင်ချင်းစီအဲအဲ့ဒီဒေတာလောမနခဒါနာသမင်မွင်းချင်းခြေသက်လက်သက်သွားအရေးသားအကျော်အယိုး အဲ့ဒါတွေရှုနေရင်လည်းဒါလည်းကာယကတသတိပဲဒါလည်းပထမဇံကိုရတယ်ခုနသန္တာဝရပြောသွားတယ်အရှင်မိတ်တအဲအရှင်တိတ်တမထေပထမဇံရတယ်ဆိုတာအဲ့ဒီအခုဒီကဇံမှာပဲအတူတူပါပဲဒီဇံနဲ့အဲဒိဋ္ဌိဇံနေလည်းရှိတယ်ကပိုင်းနှလုံးသွင်းအားထုတ်လို့ရှိရင်ပထဝီကတိုင်းပထဝီပထဝီစသည်ဖြင့်နှလုံးသွင်းနေရင်သူကဇံ၄ပါးလုံးရတယ်တဲ့ပထမလည်းရဒုတိယတတိယသရုပ်ထအကုန်လုံးရတယ် အာနာပါနသောတဝင်တဲ့ရှုနေရင်လည်းပဲပထမဒုတိယတတိယသုဒ္ဓဇံ၄ပါးလုံးရနိုင်တယ်။နောက်မေတ္တာတို့ကရုဏာတို့မုဒိတာတို့ဓမ္မဂရာ၃ပါးပထမဒုတိယတတိယဇံရနိုင်တယ်ဥပ္ပခါပွားလို့ရှိရင်ဒါနောက်ဆုံးသုဒ္ဓဇံကိုရနိုင်တယ်။အဲဒီတော့ဇံရတဲ့ကမ္မထာနေရှိပါတယ်အမျိုးမျိုးပဲ။အဲဒီ သံတစ်ခုခုနဲ့ဘောကတိုင်းနဲ့ပဲဖြစ်ဖြစ်အတုပါနဲ့ပဲဖြစ်ဖြစ်မေတ္တာကရုဏာမုဒိတာနဲ့ပဲဖြစ်ဖြစ်အာနာပါနနဲ့ပဲဖြစ်ဖြစ်ပထမဇံကိုရောက်ပြီးတော့နေတယ်တဲ့ပထမဇံဆိုတာဘယ်လိုသဘောရှိသလဲဆိုတော့ဝိဇ္ဇာကာမေဝိဇာအကုသလေဓမ္မေဤကိလေသာကာမဝတ္ထုကာမတို့နာလည်းကင်းနေတယ်အကုသိုလ်တရားဟူသည်များမှာလည်းကင်းစိတ်နေတယ်ဒဂရီပုဂ္ဂိုလ်တွေမှာ ကိလေသာကာမတွေဖြစ်ပြီးဝိတုကာမအာယုန်တွေအမြဲသွားနေတယ်တကားဟောဟုတ်လားမှန်ပါဗျာအထိမ့်သိမ့်မရှိရင်သွားနေတာပဲကိလေသာကာမအာယုန်တွေဒီဒီချာချာစဉ်းစားကြည့်ဒီဒီချာသွားတယ်အဲအရှင်အာယုန်အပန်းအာယုန်အနတ်အာယုန်အရသာအာယုန်အတွေ့အထိအာယုန်အသုံးဆောင်တွေနဲ့စပ်ပြီးတော့စေကုတွေဆိုပြင်းနေတာပဲလူလောကမှာပြောနေ ယသိရပြုနေတဲ့ပုဂ္ဂိုလ်တွေလည်းပဲအထိမ့်သိမရှိရင်ဒီလိုသွားနေတာပဲတကားဟောရဟုတ်လားမှန်ပါဗျာဒါရိုးရိုးပြောရင်ဒီလိုကုန်ခံရမှာပဲကွဲနေပြန်မရှိပါဘူးဟုတ်လားမှန်ပါပါဘုရားကနှလုံးသွင်းအားထုတ်နေရင်ဒီလိုသွားနေတာပဲအဲကာမဂုဏ်အာယုန်တွေဆိုတာကအထူးအရင်ဆိုလို့ရှိရင်ယောက်ျားမိန်းမတာဏနေမှာရှိတာတကားဟောရဟုတ်လား ယောက်ျားတွေအလိုရှိနေတာကဘယ်မှာရှိသလဲဆိုဟောမိန်းမတွေတဏ္ဍာမှာရှိတယ်မိန်းမတွေအလိုရှိနေတာဘယ်မှာရှိတယ်ယောက်ျားတွေတဏ္ဍာမှာရှိတယ်အဲ့ဒါတွေစိတ်ကူးတွေကသွားနေတာဟုတ်လားမှန်ပါပါအထိန်တိတ်မရှိရင်ဒါတွေသွားနေတာပဲတနေ့ကုန်တနေ့ကဒါတွေနဲ့အချိန်ကုန်နေတာအဲ့တော့အခုဇာရောက်နေတဲ့ပုံကိုကြတော့ဒီလိုဟာတွေညဒီလိုစိတ်ကူးတွေညရှိသေးသလားဆိုမရှိဘူးတဲ့ ကာမေဝိထုကာမကိလေသာကာမဓမ္မဝိဇ္ဇအေဝကင်းစေရတာလဲဝိထုကာမဆိုတာဒီကာမဂုဏ်အာယုံ၅ပါးစီသွားတဲ့ကာမဂုဏ်အာယုံဝိထုတွေကဝိထုကာမသွားတဲ့စိတ်ကကိလေသာကာမကာမဂုဏ်အာယုန်တွေကြံစည်ပြီးကာမဂုဏ်အာယုန်တွေနဲ့စိတ်နဲ့တွဲမနေတော့ဘူးတဲ့အဲပထဝီပထဝီဆိုရင်ပထဝီကတိုင်းထဲမှာပဲစိတ်ကလေးတည်နေတယ်အာနာပါနဆိုရင်ဝင်တဲ့ထွက်တဲ့ဒီမှာပဲစိတ်ကလေးတည်နေတယ်နောက်ပြီးတော့ခုနအာတုဘကမ္မထာနေဆိုရင်အာတုဘအာယုန်တည်နေတာပေါ့ဒါရောဟုတ်လား မှန်ပါပါအဲ့ဒီအချိန်မှာလူကျင်နေတဲ့စိတ်သာတဲ့စိတ်တွေအကုန်လုံးကင်းနေတယ်ဒါရင်လားဆိုတော့ဝိသာကုသလိတမေအကုသိုလ်တရားဟုသမျှတွေမှလည်းကင်းပါတယ်တဲ့ဟွန်းသမိသန္တာပြီးတော့ဗျာပါရဆိုတာအကုသိုလ်တရားပဲဒိနာမေတာလည်းအကုသိုလ်တရားပဲဥဒိစ္စလည်းအကုသိုလ်တရားပုဂ္ဂုစ္စလည်းအကုသိုလ်တရားဝိသိကိစ္စလည်းအကုသိုလ်တရားနိဝရဏ၅ပါးရှိရမှာဝိသာအကုသလိဝိသေဝကာမေယ ဘုဒ္ဓကာမကိလေသာကာမတော်မှာကျင်းတယ်ဆိုတဲ့ဖြင့်ကာမိသနာကျင်းတယ်ဒီအိဗေကရတယ်။ဟာဒါရင်ကျင်းတယ်လားဆိုဒါရင်မဟုတ်ဘူးကျန်တဲ့និဝရဏတွေရတယ်ကျင်းတယ်ဒါကြောင့်မို့ဝိဇ္ဇာအကုသိုလ်တွေတဲ့မဲ့ကျန်တဲ့និဝရဏတရားတွေတော့အကုသိုလ်တွေမှာလည်းကျင်းနေတယ်တဲ့ဒီချိန်မှာအကုသိုလ်စိတ်ကူးတွေမရှိပါဘူးတကားဟုတ်လားဒါပြောပါတို့ရုပ်ကတော့ တို့တို့ကတော့ဇာရောက်နေတဲ့အချိန်ဇာနိဗ္ဗာန်မှာအကုသိုလ်စိတ်ကူးတွေမရှိဘူးတကားပဲဟုတ်လားမှန်ပါမရှိတော့အကုသိုလ်စိတ်ကူးတွေရှိနေရင်ဇာလည်းမရောက်နိုင်ဘူးဇာနဲ့အဝေးကြီးရပဲဒါကိုပြောပါတယ်မှန်ပါအဲဒါတော့အကုသိုလ်စိတ်ကူးတွေအကုန်လုံးကင်းနေပြီនិဝရဏတွေကကင်းနေပြီဘယ်ကစကင်းလို့ဥဇာရသမารိတွေကင်းလာတယ်ဥဇာရသမารိအစတော့တရားထုတ်တယ်ဆိုတာစိတ်ကသွားတာတကားပဲဟုတ်လားအလကားနေတဲ့ပုဂ္ဂိုလ်တွေတရားထုတ်တဲ့ပုဂ္ဂိုလ်တွေမပြောနဲ့တော့ သမထညောင်းရောက်ခါသာတရားထုတဲ့ပုဂ္ဂိုလ်တွေတော့စိတ်တွေကဟိုသားကြည့်တော့သိသွားတာထိမ့်သိလို့ကမနိုင်နိုင်ဘူးမနှံသွားတယ်အဲနိဝရဏတွေမကင်းမဲ့ဖြစ်နေတာနောက်ရှိပါများလာတော့အဲ့ဒီစိတ်တွေမသွားဘူးဒါကမှတ်ရမှရအောင်လေးမှာစိတ်ကလေးကတည်နေပြီတဲ့အဲ့ကနိဝရဏကျင်းတာတကားပဲဟုတ်လားမှန်ပါပါအဲ့ဒီသဘောမျိုးပဲကွာမသွားဘူးတဲ့နိဝရဏတွေကင်းနေပြီတဲ့ကျင်းတော့သူ့မှာဘယ်လိုဂုဏ်တွေရောက်လာသလဲဆိုလို့ရှိရင်သဝိတကံသဝိစာရံ ကြံစီမှုဝိတ္တလည်းပါတယ်အဲအာယုံလေးပေါ်အောင်လို့ကြံစီရတာလည်းပါတယ်အာယုံလေးထခါထခါနှလုံးသွင်းသုံးကပ်ပြီးတော့နေတဲ့ဝိသရကလည်းပါတယ်တရားအာရုခါလာပုဂ္ဂိုလ်ကသိပြီးတော့မကြင်ညက်သေးတော့အာယုံပေါ်အောင်လည်းကြံရအာယုံရှာရအဲပေါ်လာတဲ့အာယုံလေးတွေထခါထခါပြီးကနှလုံးသွင်းတဲ့ဝိသရဆိုတာလေးလည်းပါတယ်အဲဝိတဝိသရနှစ်ခုလုံးလည်းပါပါတယ်တဲ့ ပါဝိတကံပါဝိစာရံဒါပဲလားဆိုတော့ဝိဝေကသံပိတိဒုက္ခံဝိဝေကကြောင့်ဖြစ်တဲ့အဲနိဝရဏကင်းခြင်းဆိုတဲ့ဝိဝေကကြောင့်ဖြစ်တဲ့ပိတိဒုက္ခလည်းပါပါတယ်သတိပုဂ္ဂိုလ်တွေမှာတော့ကာမအာယုန်တွေနဲ့ပိဋိဒုက္ခတွေဖြစ်နေကြတာဟုတ်ကဲ့ဟုတ်လားမှန်ပါပါအဲကာမဂုဏ်အာယုန်တွေနဲ့ကာမဂုဏ်အာယုန်တွေများများရများများပြည့်စုံများများခံစားရင် လူတွေကအကောင်းဆုံးပဲလို့မနာဝန်တာနေကြတယ်တကားဟောရဟုတ်လားမှန်ပါတယ်ဗျာဝန်မသာတဲ့ပုဂ္ဂိုလ်ပဲရှိမလို့ဝန်တာကြတယ်ဟုတ်လားစားစရာတွေရလာရင်ဝန်တာတယ်ဝတ်စရာတွေရလာရင်အဲဝန်တာတယ်နေကြထိုင်ကြသုံးဆောင်တွေရလာရင်ဝန်တာတယ်အခုနေကာကလည်းသွားရည်လာရင်းနဲ့တန်နိုင်တဲ့ပုဂ္ဂိုလ်တွေမော်တော်ကားများရလာရင်သိတဲ့ဘောကြတာဘောတကားဟောရဟုတ်လားမှန်ပါပါအဲပြီးတော့ အရွယ်ကောင်းတဲ့ပုဂ္ဂိုလ်တွေသူ့အရွယ်လိုက်နဲ့အိမ်အောင်ပဲတွေဆိုရှိရတာဟုတ်တကားပဲဟုတ်လားမှန်ပါရှိကြပါဒါတွေကြတော့လည်းဝန်မသာပဲဘူးလားဝန်သာကြပါဝန်သာတယ်သိဝန်သာလိမ့်မယ်ဟုတ်လားအဲအဲ့ဒီလိုကာမဂုဏ်အာယုန်နဲ့ဝမ်းမြောက်နေတဲ့ပီတိကာမဂုဏ်အာယုန်နဲ့သုံးဆောင်ခံစားပြီးတော့သိချမ်းသာနေတဲ့ဒုက္ခဒါကကာမဒုက္ခတွေနဲ့ဖြစ်နေတာကိုပီတိဒုက္ခတွေလောကဘက်ကကာမအာယုန်နဲ့ဖြစ်နေပီတိဒုက္ခတွေနဲ့ဒါတွေနဲ့ကောင်းလာပြီဆိုပြီးတော့ လူတွေအများဒီလိုသဘောကျနေတဲ့တကားဟောရဟုတ်လားမှန်ပါပါတချို့ကသိဉ္ဇမရှိပါဘူးတဲ့ဒါပဲတဲ့ဒါလောကနိဗ္ဗာန်ဆိုတာဒါပဲတဲ့သိဉ္ဇမရှိဘူးတဲ့တရားတွေပဲအားထုတ်လို့လည်းပဲအဲဒီကောင်းတာမရှိဘူးတဲ့ဒါအကောင်းဆုံးပဲဒီလိုဟောကြပြောကြတဲ့တကားဟောရမှန်ပါပါအခုမှမဟုတ်ဘူးဘုရားလက်ထက်ကတည်းကဟောတာဟုတ်လားဘုရားလက်ထက်ကတည်းကအဇိဒဆိုဆရာကြီးကဒီလိုပဲဟောတာပဲဒီမြဟာတွေလုံးမနေနဲ့ဒီမြဟာတွေလုံးနေအချင်းကုန်တာပဲ ရနိုင်နေများစွားနိုင်နေများကာမဂုဏ်အာယုန်တွေရအောင်ခံစားနေရင်ဒါအကောင်းဆုံးပဲတရက်ကောင်းတာမရှိဘူးတဲ့နောက်ဘဝကျမှအဲလူဖြစ်ပြီးချမ်းသာမယ်နတ်ဖြစ်ပြီးချမ်းသာမယ်နိဗ္ဗာန်ရောက်မယ်ဒါတွေကအလကားတာတဲ့လူတွေလူတွေကိုမြောက်ပြီးတော့တွေးဆောင်ပြီးတော့ကြာထားတာလေတဲ့မဟုတ်ဘူးတဲ့သေပြီးဘာမှရှိတာမဟုတ်ဘူးတဲ့အခုရနိုင်နေများအာယုန်တွေခံစားအဲဒီတည်းမှာရနိုင်နေများအာယုန်တွေမခံစားဘဲနဲ့ နောင်ဘဝနောင်သားမယားအတွက်ဒီအလုပ်တွေလုပ်နေလကအချိန်ကုန်သွားတာပဲတဲ့ဒါအကောင်းဆုံးပဲတဲ့အဲမျက်မှောက်တင်ကြတဲ့ဓမ္မဂုဏ်တွေခံစားတာအကောင်းဆုံးလို့တရားလက်ထက်ကတည်းကဒီလိုဟောတာရှိတယ်တကဟောရဟုတ်လားမှန်ပါရှိရပါဘူးအာဘုရုံကလူများသိမကြကြသေးဘူးအခုတော့သိကြတယ်ဒီဥစ္စာတွေအကြိုက်များကုန်ပြီတကဟောရဟုတ်လားမှန်ပါအကြိုက်များကုန်ပြီတကဟောတော့ကဒီနေနဲ့ကြတော့อืมသိကြခြင်းမကြိုက်မယ်ဟုတ်လားမှန်ပါဒါပေမဲ့ခုခေတ်လူတွေကငါမှသဘောကြတာအဲဒီလိုတွေသိသဘောကြကုန်ပြီอืม အဲ့တော့အဲ့ဒါကလောကဘက်ကအကောင်းတယ်အခုကတော့ဝိဝေကကြောင့်ဖြစ်တဲ့ပိဋိဒုက္ခတဲ့ကာမဂုဏ်အာယုန်တွေမှကျင်းစိတ်လို့និဝရဏတွေမှကျင်းနေလို့ကာမဂုဏ်အာယုန်တွေစိတ်လည်းမကူရဘူးនិဝရဏသဘောတရားတွေလည်းမရှိဘူးအကုသိုလ်တရားတွေမရှိလို့စိတ်ကလေးက ပိဋိဒုက္ခတွေနဲ့ရှင်ဖြစ်နေတယ်တဲ့ဝါမြောက်မှုဝမ်းသာမှုစိတ်ချမ်းသာမှုတွေအကြီးအကျယ်ဖြစ်နေပါတယ်တဲ့တကားဟောရဟုတ်လားမှန်ပါဗျာဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေမှသိတာတရားထုတ်တဲ့ခါကလည်းဒါလေးရှိတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေပဲသိနေတော့အာထုတော်မှလည်းဒီနေရာမရောက်ဘူးတဲ့ပုဂ္ဂိုလ်တွေကမသိဘူးမသိရပါဘူးမသိဘူးတချို့တရားလေးတောက်တက်တက်လာအာထုတ်သူတို့ကဘာမှမတွေ့တော့ဟာလောအာထုတာလကားပါပဲဘာမှမတွေ့ဘူး ဒုလားအထုတ်ခဲ့ပါပြီမတွေ့ဘူးဒီလိုပြောတဲ့ပုဂ္ဂိုလ်ကရှင်းတာဟုတ်တကားပဲဟုတ်လားပြပါပါဗျာသူအထုတ်တာကမှတွေ့ရောအမထုတ်ဘဲနဲ့ဘယ်တွေ့လိမ့်မှာတော့တကားပဲဟုတ်လားပြီးတော့တကယ်အထုတ်တောင်မှလည်းပဲအဲတကယ်အထုတ်ပါတယ်ပြည့်ပြည့်စုံစုံအထုတ်ပါတယ်မတွေ့ဘူးဆိုရင်လည်းသူကပါရမီမရှိတဲ့ပုဂ္ဂိုလ်ဖြစ်မှာပေါ့အာဘာဘာပုဂ္ဂိုလ်သာရှိတဲ့တကားပဲဟုတ်လားမှန်ပါဗျာတရားတို့မရလိုက်တဲ့ပုဂ္ဂိုလ်ကလည်းရှင်းတာကို ပြီးတော့အဲဒီလိုပုံကလေးတူတူလေးရှိမှသို့တော်လည်းများသောအားဖြင့်တော့အာမထုတ်လို့မရတာပါအာမထုတ်လို့မတွေ့တာပါအာမထုတ်လို့ပါဗျာအာတကယ်ထုတ်ရင်တကယ်တွေ့တာတကားဟောရအဲဒီကဘလောက်ကောင်းတော့ဆိုညစွာဘုရားဟောထားတဲ့အာမာနုတိရတိအာမာနုတိလူတို့ဤပျော်မွေးမှုမမိနိုင်တော့ရတိပျော်မွေးမှုပဲလူတွေလောကကြီးရနဲ့စပြီးပျော်တာတွေအမျိုးမျိုးရှိကြတယ်အဲ့ဒီပျော်တာတွေဘာမှမပြီးဘူးတဲ့တကားဟောရဟုတ်လားမှန်ပါဗျာอืมလောကကြီးရနဲ့ပျော်တာတွေကသိရှိတယ် ဒီဝါရင်းနဲ့ပြောတာရှိတယ်ပညာရင်းနဲ့ပြောတာရှိတယ်ပညာရင်းဆိုတော့ပညာသင်တဲ့ပုဂ္ဂိုလ်တွေစာမပဲအောင်ရင်ပြောရဘူးလားတကားဟောရပြောရပါဗျာပြောတယ်အိမ်တော်ရင်းနဲ့ပြောတာတွေရှိတယ်အဲစသရရဘောပြောတာတွေကအများကြီးပါပဲဟုတ်လားမှန်ပါကျွေရန်ပြိဿတွေတဲ့ဗာတွေနဲ့အားလုံးနောက်လိုက်နောက်ပါတွေနဲ့သာသာရကိုစီမံနေစီမံနေအောင်မြင်နေလို့ရှိရင်ပြောတယ်တကားဟောရဟုတ်လားမှန်ပါတယ်ဗျာအဲ့ဒါတွေကလည်းပြောစရာတွေပါပဲအဲ့ဒီပြောင်းမွေးမှုတွေကိုမမိသေးဘူးတဲ့ဘာလို့လဲတော့ အဲ့ဒါတွေကသူကအကြောင်းညွှန်တဲ့ခိုက်တာနေဖြစ်တာတခါဟုတ်လားဟုတ်လားမှန်ပါတယ်ဗျာအေးအဲ့ဒီလိုပြောနေတော့ဒီဝဥစ္စာယရနာရင်းနဲ့နေရာကြိုက်တာနေရာကြိုက်တာနဲ့အာယုံပြုနေတော့လေဘယ်လိုခုသိမစင်သိစင်နေရာသတင်းစကားကြားရင်ချက်ချင်းပြည့်တယ်တခါဟုတ်လားဟုတ်လားမှန်ပါဗျာအဲ့ဒီလိုကိုလိုရှိတာတွေရလို့ဝမ်းမြောက်ဝမ်းသာဖြစ်ပြီးကောင်းလိုက်တာဝမ်းမြောက်စီရဝမ်းသာလိုက်ရစသည်ဖြင့်ပြောနေရင်ဆိုပါတော့ဟုတ်လားမှန်ပါအေး သူတယောက်ကသတင်းလာဖို့မယ်မင်းသားလေးလာမှာကားတိုက်တယ်ဆိုရင်အဲပြောပါဦးမလားတကားပါပြောတော့ပါမပြောဘူးတခါကြီးရုံးမြတကယ်ကိုဖြစ်သွားမယ်ဟုတ်လားမှန်ပါဗျာဒီလိုပါကြီးအများကြီးရှိတယ်ဟုတ်လားအဲအခုဇာနိုင်ဇာနိုင်ပါဝင်တဲ့ပိဋိဒုက္ခကအဲဒီလိုမဟုတ်ဘူးအားကောင်းမယ်ဆိုအားကောင်းသလားတခဏလေးမဟုတ်ဘူးတခါပဲဟုတ်လားမှန်ပါအေး9မိနစ်လည်းဒီနိုင်တယ်10မိနစ်လည်းဒီနိုင်တယ် နာရီဝဲလည်းဒီနိုင်တယ်တနာရီလည်းဒီနိုင်တယ်ဒင်္ဂနာရီလည်းဒီနိုင်တယ်ဒီနေ့လုံးလည်းဒီနိုင်တယ်တကားပဲဟုတ်လားဒီနိုင်ပါလေဗျာအခုဘုန်းကြီးတို့ယောဂီတွေထဲမှာအားထုတ်လဲဒါတွေကကြပါတယ်ဟုတ်လားမှန်ပါစာရွေးမဟုတ်ဘူးတကယ်ကိုတွေ့တာဟုတ်လားမှန်ပါတွေ့ပါအဲ့ဒါကြောင့်အဲ့ဒါနိဝရဏကင်းစိတ်ချင်းကြောင့်ဖြစ်တဲ့ဝမ်းမြောက်မှု ချမ်းသာမှုတွေတဲ့အမှန်ကောင်းတယ်ဝိကာဇံပိတိဒုက္ခနိဝရဏကိစ္စခြင်းညာဖြစ်တဲ့ပိတိဒုက္ခလည်းရှိတော့ပထမဇာနံပထမဇာနဥပါဒမေဇာ

အဲဒီနိဝရဏကြောင့်ကိစ္စချင်းချင်းဖြစ်တဲ့ပိဋိဒုက္ခလေးကတကယ်ရတာကောင်းလေးစားရတာကိုတကားဟောရနော်မှန်ပါဗျာရတာကောင်းလေးခံစားရတော့အဲ့ဒါလေးစိတ်ကညွတ်နေပြီစိတ်ကသဘောကျကောင်းလိုက်တာကောင်းလိုက်တာနဲ့ပြောနေတာကိုတကားဟောရဟုတ်လားသဘောကျပါဗျာအဲ့ဒါသစ္စတံစိတ်တံပါဠိတံယောဇတိသစ္စတံအတွင်းတဏ္ဍာ၌ စိတ်တံစိတ်သောတာဏိတံတိဒီနေရီယတ္တနေပြီဟူ၍ဥစ္စရီခေါ်ဆိုအားအဲ့ဒါလွင့်ရနေတာပါပဲတကားပါနော်မှန်ပါဗျာဇာဝင်စားပြီးတော့အဲ့ဒီဇာချမ်းသာလေးနဲ့ပိဋိဒုက္ခလေးပထမဇာရှိသေးတယ်နောက်ဒုတိယဇာတတိယဇာသရုပ်ဇာနေဟောကြတယ်အများကြီးရှိသေးတယ်တကားပါနော်မှန်ပါဗျာအများကြီးရှိသေးတယ်อืมအဲ့ဒါအဲ့ဒီလိုယတ္တနေတာတဲ့ဇာဝင်စားပြီးယတ္တနေ အဲ့ဒါယင်းနှစ်ကလည်းဟိုရှင်သားဘင်းကတော့နည်းနည်းတော့ဆိုပြီးပါပြီဒါပဲမဲ့လို့အကုန်လုံးပြန်ပြီးတော့ပြောမှဖြစ်မှာဇံဖြစ်ပုံလေးကဇံဖြစ်ပုံကဇံဆိုတာဘာလဲဆိုရင်ဇံဆိုတာစူးစိုက်ပြီးတော့ရှုတာကိုဇံပြီးခေါ်ပြီးတဲ့အဲအာရဏုပနေဇာနဲ့လက္ခဏုပနဲ့ဥပနေဇာနာကာယရှုတယ်အာယံကိုကာယရှုတယ်တဲ့အဲ့ဒါကိုဇံခေါ်တယ် ဒါကြောင့်စုဆိုင်တမှုကာယေရှုဇာဟုခေါ်သည်စူးစူးဆိုင်ဆိုင်နဲ့ရှုတင်ရှုလိုက်တဲ့တရားတွေကပ်ပြီးတော့ရှုနေတဲ့စိတ်ကလေးဇာခေါ်တယ်။ဒါဆိုရမယ်စူးဆိုင်တမှုကာယေရှုဇာဟုခေါ်သည်ဇာဟုခေါ်သည်ဆို စူးစိုက်ပြီးရှုတာကဇံဇံရတယ်ဆိုတော့ရှုကဇံရရင်ကောင်းဝင်ပြန်တယ်ဒီလိုအောင်မေတာပဲဇံရတိုင်းပြန်နေတာမဟုတ်ဘူးကွာပဲဟုတ်လားမှန်ပါဇံရရင်စိတ်တည်ငြိမ်ုံညပဲဇံဆိုစိတ်တည်ငြိမ်တာပဲအဲဒီဇံကအစွမ်းတတ္တိကောင်းလာတဲ့ခါကျတော့ဘိဉ္ဉင်ဖြစ်လာအဲဒီခါကျတော့ကောင်းဝင်ပြန်တာရှိပါတယ်စူးစိုက်သမုဒ္ဒရဲ့ရှုဇံဟုခေါ်သည်ဘာစူးစိုက်သလုံးဆိုရင် သမထဇံဆိုရင်သမထအာယုံကိုစူးစိုက်တယ်ဝိပဿနာဇံဆိုရင်တော့ဝိပဿနာအာယုံယုံနာခန္ဓာတွေကိုစူးစိုက်ပြီးတော့ရှုတယ်အဲဒါဇံဆိုတာတစ်မျိုးတည်းမဟုတ်ဘူးနှစ်မျိုးရှိတယ်တကားဟောရနော်မှန်ပါနှစ်မျိုးရှိပါအာရမဏုလက္ခဏုနမှုကွယ်ရာရီရဲ့ဇံဆိုတာအာရမဏုပဋိသင်္ဃာတစ်မျိုးလက္ခဏုပဋိသင်္ဃာတစ်မျိုးနှစ်မျိုးရှိတယ်အဲဆိုရမယ်အာရမဏုလက္ခဏုနမှုကွယ်ရာရီ ပနိစ္စံကတမျိုးလက္ခဏုပနိစ္စံကတမျိုးပါဠိလိုတတ်တဲ့ပုဂ္ဂိုလ်တော့ဒါဆိုရင်သိနာလဲတယ်။ဒါမယ်လို့อืมပါဠိလိုမတတ်တဲ့ပုဂ္ဂိုလ်တော့ဒီလိုမှတ်ထားရမှာအာရမဏုပနိစ္စံတဲ့

လက္ခဏာကိုကပ်ပြီးတော့ရှုရဲသဘာဝလက္ခဏာအနိစ္စဒုက္ခအနတ္တလက္ခဏာကိုကပ်ပြီးတော့ရှုလက္ခဏာအဲသဘာဝလက္ခဏာအနိစ္စဒုက္ခအနတ္တလက္ခဏာအဲဒီလက္ခဏာတွေကိုဥပနိဒာနာကပ်ပြီးတော့ရှုလက္ခဏုပနိဒာဒါကတဏ္ဍဝဟာရတဏ္ဍဝဟာရကအာရုံပါနိဒာလက္ခဏုပနိဒာဒီလိုခွဲထားတယ်အဲဘုန်းကြီးကတော့အဲ့ဒါကိုအများလူတွေမှတ်လို့လွယ်အောင်လို့သမထဇံဝိပါဇံနှစ်တန်သူအမိအဲအာရုံပါနိဒာဆိုတာ နည်းနည်းခွဲရလဲခက်ပါပဲသာတတဲ့ပုဂ္ဂိုလ်တွေတော့လွယ်တယ်။သာမန်ပုဂ္ဂိုလ်တွေမလွယ်ဘူး။သာမန်ပုဂ္ဂိုလ်တွေတော့သမထသာဆိုရင်လွယ်တယ်ကောလွယ်ဘူးလား။မှန်ပါသမထသာ။သမထတော့ဝိပဿနာလို့ဆိုတာသိပြတာကိုသမထသာကတစ်မျိုးဟောနားလေတဲ့။ဝိပဿနာနဲ့ဝိပဿနာသာကတစ်မျိုးတဲ့ဟော။လက္ခဏုပနိဒာဆိုတော့မာရပဲသိမလွယ်ဘူးသူကပါဠိမတတ်တဲ့ပုဂ္ဂိုလ်ခက်တယ်။ဝိပဿနာသာကတစ်မျိုးဆိုတော့လွယ်တယ်ဒါမှမဟုတ်သမထသာဝိပဿနာနှစ်တန်းသူကညီတိုင်းဆိုရမယ်။ သမထဇံဝိပဇံနတံသူအနိသို့သမထဇံနတံသူအနိသမထ သမထဇံဆိုတာဘယ်လိုဟာတော့ဝိပဿနာဆိုတာဘယ်လိုဟာတော့ဆိုတော့တင်ញင်ယုံမြရှုနေကသမထဇံခေါ်သည်ဇံအာယုံမှာစိတ်ကလေးဒီနေယုံမဲ့တည်းဘာမှမထူးကြဘူးယုံနာနေမသိအနိစ္စဒုက္ခအနတ္တတွေမသိစိတ်ဒီညုံများလေးဒီငိမ့်နေတယ်ဆိုရင်ဒါကသမထဇံခေါ်တယ်တဲ့ဆိုရမယ်ဒီငိမ့်ယုံများရှုနေကသမထဇံခေါ်သည် ဆိုတာသူ့အာရုံနဲ့သူစိတ်ကလေးတင်းငြိမ်နေုံပဲစိတ်ကလေးတင်းပြီးတော့စူးစိုက်တင်းနေရင်အဲဒါဇမ်းပဲ အာနာပါနာထွက်တဲ့ဝင်တဲ့ရှုထွက်တဲ့ဝင်တဲ့အာယုံမှာစိတ်ကလေးတီးနေပြီဘယ်မှမသွားဘူးဆိုရင်ဒါသမထသာပဲဟုတ်လားအာရုံမနိဒံသမထသာခေါ်တဲ့ဧတာလောမနခရဏစသည်ဖြင့်အဲဒီကုဋ္ဌသားတွေရှုနေတယ်အဲဒီအာယုံတီးနေလို့ရှိရင်ဒါသမထသာပဲပုရုမာရကဖူးဖူးရောင်သောသူတွေကောင်အဲဒီမှာတီးနေရင်ဒါသမထသာပဲဒီဉာဏ်ရောင်များရှုနေကသမထသာခေါ်တယ်ဝိပဿနာသာကဘယ်လိုဟာတော့ဆိုတော့ လက္ခဏာ300ရှုသည်မှာဝိပဿနာခေါ်သည်ရဆိုရမယ်လက္ခဏာ300လက္ခဏာ300ရှုသည်မှာဝိပဿနာခေါ်သည်လက္ခဏာ300ရှုသည်မှာ ရှုပြီးတော့သိနေတဲ့ဥစ္စာဝိပဿနာဇာနဲ့လက္ခဏာရဲ့၃ပါးဆိုတာဘာတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနာတ္တလက္ခဏာမမြဲတဲ့သဘောဆင်းရဲသဘောအနတ္တသဘောပုဂ္ဂိုလ်တ attva မဟုတ်တဲ့အနတ္တသဘောအဲ့ဒါလေးတွေရွှေရွှင်သိနေတယ်တဲ့သိနေလို့ရှိရင်ဒါဝိပဿနာဇာနဲ့အခုဘုန်းကြီးတို့ဒီကသတိပ္ပဏီကသွား၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှုသမာဓိရလာတဲ့အခါនិဝရဏကင်းသမာဓိရလာတဲ့အခါမှတ် မှားရတဲ့အာယုံယုတ်ကတခြားမှတ်ပြီးနေတဲ့စိတ်နာလေးကတခြားယုံနေတာကိုခွဲပြားပြီးတော့သိပြီးတော့ယုံနာလေးတွေကလည်းမြဲတည်တာမဟုတ်ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်နေမမြဲတဲ့တရားတွေပဲဆိုတာရှင်မှန်ယောဂီကကိုယ်ပိုင်ညာနဲ့သိရတယ်တခါပဲဟုတ်လားမှန်ပါပါဗျာသာပြီးမဟုတ်ဘူးကိုယ်တွေ့သိရတာညာတွေ့သိရတာဖြည်းပြီးပြောက်ဖြစ်ပြီးပြောက် သိတယ်မသိပဲနေပါလားဖြစ်တဲ့ဖြစ်တဲ့လိုက်မှနေတာကိုတကားရောဟုတ်လားမှန်ပါသိပါဗျာတကားရောမယုံစမ်းကြည့်ဟောလူသွားလာများတဲ့နေရာတနေရာလမ်းကလမ်းလမ်းဆုံးလမ်းကွာတော့ဘာလို့ကကြပြီးတော့ကြည့်နေလာတိုင်းလာတိုင်းလူတွေမသိသေးဘူးလားသိပါဗျာအဲဒီဘက်ကဘယ်သူသွားတယ်ဟိုဘက်ကဘယ်သူလာတယ်ဘယ်လိုလူသွားတယ်ဘယ်လိုလူလာတယ်အဲကားသွားရင်လည်းကားသွားတာသိတာပဲတကားရောဟုတ်လားမှန်ပါသိပါသူကသူကစောင့်ကြည့်နေတာကိုအဲဒီလိုပဲအခု ဟောင်းနေပိန်နေဒီကစပြီးပေါ်တိုင်းပေါ်တိုင်းနေအကုန်လုံးမှတ်နေတော့ပေါ်ခိုက်ပေါ်ခိုက်ကလေးမှတ်တော့ပေါ်ပြီးပြောက်သွားတာဟိုတကားပဲဟုတ်လားမြဲတည်နေတာမဟုတ်ပဲမရှိတဲ့ပုံကိုယ်တွေကမြဲတည်နေတယ်မှန်းတာသူကတည်နေတာမဟုတ်ဘူးမြင်တာလေးလည်းမြင်ပြီးပြောက်ကြားတာလေးလည်းကြားပြီးပြောက်အဲသိတာလေးလည်းသိပြီးတော့ချင်းချင်းချင်းပြောက်ပြောက်သွားတာလေးရတွေ့ရတော့မမြဲဘူးဆိုတော့ကိုယ်ပိုင်ပညာလေးကသူ့ဟာသူဖြစ်လာတယ်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေကမဟောရပါဘူးသူ့ဟာသူဖြစ်လာတယ် အဲအနိစ္စလက္ခဏာကိုယ်တိုင်တွေ့လာတယ်အနိစ္စလက္ခဏာပြီးတော့ဒုက္ခဆင်းရဲတွေပဲဆိုတာဒီလိုလဲသိလာတယ်အနတ္တပုဂ္ဂသတ္တမှုတဲ့သဘောတရားတွေပဲဒါလည်းသိလာတယ်အဲ့ဒါသိအောင်လို့ပဲရှုမှတ်နေရတာတကားပဲဟုတ်လားမှန်ပါတယ်ဗျာလက္ခဏာ၃ရာရှုပြီးမှဝိပဿနာခေါ်သည်လက္ခဏာ၃ပါးရှုပြီးတော့သိနာဝိပဿနာဇာန်အဲသူကတော့ကောင်းဝင်နေပါတယ်ပြန်နိုင်ပါဘူးသိရုံပါပဲအဲဒီသမထဇာန်ကိုပထမဇာန်ဆိုတာဘယ်လိုဟာလဲဆိုတော့ဉာဏ်ကြီးစဉ်းစားနေတဲ့ဘဝအကောင်းစားချမ်းသာသည် ရှုရာရရင်စုဇဝင်ငါရင်ပဇာမိတဲ့ပထမလာခုနကပြောတဲ့ပါဠိကဝိဇာကာမေဝိဇာအကုသလေတမေသဝိတရံသဝိသနာဝိကာသံပိတိဒုက္ခပထမဇာနာဥပသမေဇာဝိရတိဆိုပါဠိကိုအာသမားလို့လွယ်လွယ်နားလည်အောင်လို့ပြန်ပြီးစဉ်းစားနှစ်သိမ့်ပွားအကောင်းစားချမ်းသာပြီးအဲ့ဒီပထမဇာဖြစ်နေတဲ့ကဘာတွေဘာတွေပေါ်နေလို့လဲကြံစီစဉ်းစားမှုဝိတက်လည်းပါတယ်ကြံစီမှုဝိတက်ပါတယ်စဉ်းစားမှုဝိสารပါတယ် နှစ်သိမ့်နေဝမ်းမြောက်တယ်ဆိုတဲ့ပီတိလည်းပါတယ်။ကောင်းစားချမ်းသာတဲ့ဒုက္ခလည်းပါတယ်။ရှုရရရင်စူးစိုက်ဝင်တဲ့ရှုရရှုရအောင်လေကကနေကကနေတခါလဲရှုရအာယုန်လေးကပ်ပြီးတော့ကြာနေတယ်။ဧကကတာဆိုတာသမာဓိပေါ့လူလည်းပါတယ်။အဲ့ဒါ၅ခုပေါ့လေ။ပါဠိလိုဆိုရင်ဝိတဝိသရာပိဋိဒုက္ခဧကကတာလို့ဒီလိုဆိုတယ်။အဲ့ဒါပထမဇန်ခေါ်တယ်တဲ့။အဲဒါလေးဆိုရကြအောင်လို့ ကြံစီစဉ်းစားကြံစီစဉ်းစားနှစ်သိမ့်กว่าနှစ်သိမ့်กว่าကောင်းစားချမ်းသာသည်ကောင်းစားချမ်းသာသည် ည်ဆိုတာဝိတက်စဉ်းစားဆိုတာဝိစာရမြစ်သိမ့်ဆိုတာပီတိကောင်းစားချမ်းသာရဲဆိုတာဒုက္ခဝိတက်ဆိုတာပီတိဒုက္ခ၄ပါးရှုရာရာရဲသုဇဝင်ငါယပဇာမိဆိုရှုရာရာတွင်သုဇိုက်ဝင်ငါယပဇာမိ တိုင်းရှုပဒုကတိုင်းမှာပဲစူးစိုက်ပြီးတော့အဲဒီအတိုင်းအာယုံနဲ့စိတ်နဲ့တပေါင်းကြီးရှိပြီအာယုံနဲ့စိတ်ကဝင်နေလို့စိတ်ထဲအာယုံကအလိုလိုကြရောက်နေတယ်လို့အာယုံနဲ့စိတ်နဲ့တကူတဲ့တပေါင်းနဲ့လို့ဖြစ်ပြီးတော့ဧကဂတာခေါ်တယ်တကားဒါကဟောနော်မှန်ပါတယ်ဗျာဧကဂတာခေါ်တယ်အာတုဘအာရုံရှုတဲ့ဒီတိုင်းမှာအာနာပါနာရှုတဲ့ဒီတိုင်းမှာအာရုံနဲ့စိတ်နဲ့တကူတဲ့တပေါင်းနဲ့တခါလဲဖြစ်ပြီးအာရုံနဲ့စိတ်နဲ့ကာယကာယဖြစ်ပြီးတော့အဲဒါဒီကဲကဒါတဲ့ ဝိပဿနာရှုတဲ့အခါကာလကြတော့ရှုမိရှင်းအာယုံပေါ်ခေါင်းနဲ့ရှုတဲ့အခါခေါင်းနဲ့အာယုံပေါ်မှာကပ်ကနေတယ်ခဲနဲ့ပြလိုက်တော့ထိမှန်သွားတယ်လို့ပဲနာယံပေါက်နာယံထိမှန်တယ်လို့တိုင်ပေါက်ရင်တိုင်ထိမှန်တယ်လို့ပဲမာယာမာယာအာယုံလေးမှာတခါလေကပ်ကနေကြတာဖောင်းနေဆိုရင်ဖောင်းတာပေါ်စိတ်ကလေးတွေဖြစ်နေဘယ်မှမသွားဘူးဖိနေဆိုဖိနာပေါ်ပါစိတ်ကလေးတွေဘယ်မှမသွားဘူးလေးလာနဲ့ဆန်းအိကြီးထမ်းလာတဲ့ပုဂ္ဂိုလ်ကပခုံးမွာချလိုက်တော့ဘုံငယ်ကြသွားရင်သူကြတဲ့နေရာတွေတခါလေတန့်နေတင်းနေဘူးလား ကြီးနေပါဗျာလိမ့်မသွားဘူးနော်မှန်ပါမလိမ့်ပါဘူးအဲခဲလုံးလေးပါလေဆိုရင်ချလိုက်ရင်လိမ့်သွားတယ်တန်ကြီးကလေးလာဖို့သူကကြာရမှာတကယ်ကြီးနေခဲမှမသွားဘူးအဲ့ဒါနဲ့လည်းခတ်တူတူပါပဲတကယ်ပဲဟာမှန်ပါမှားရမှားရအောင်ပါစိတ်ကလေးကတ်တယ်အဲလန်တို့ဒုရှင်တို့နဲ့မြေခတ်ဆိုဆိုနေရာမှာမြေထဲထိုးဆိုင်လိုက်လို့ရှိရင်ထိုးဆိုင်တဲ့နေရာမှာတန့်ပြီးတော့တီးမနေဘူးလားပြီးပါဗျာအဲအဲ့ဒါလိုပဲသူက မယမယအုံမှာတခါလဲဖောင်းနေဆိုရင်ဖောင်းတာပေါ်မှာဒီပိနေဆိုပိနေကသာကသာတော့မတည်သေးဘူးသာကသာဖောင်းတဲ့ပိနေမိုင်းဟိုရောက်ပြောင်းတဲ့စိတ်ကြီးအများကြီးတခါပဲဟုတ်လားမှန်ပါဗျာဓမ္မရီအားကောင်းလာတဲ့ခါကျတော့မယမယအုံလေးမှာစိတ်ကလေးကကကနေကကနေတည်ရဲ့ဘယ်အာယုံမှမှမယအုံလေးစိတ်ကလေးကပြီးတော့တည်နေအဲ့ဒါကဝိပဿနာဓမ္မရီအဲသမထဓမ္မရီနဲ့ဝိပဿနာဓမ္မရီတို့ကမကွဲပြားတော့ ဘယ်နဲ့ပြောရတယ်ဆိုတော့ဉာဏ်နဲ့ကြားတဲ့နေရှောက်မှနေစိတ်တွေပြန်လွင်တယ်တချို့ကပြောတယ်။ဒါ तू ကအာမထုတ်ဘူးလို့ဝိပဿနာမှ तू မသိပဲ။သမထသမารိက တာယုံနဲ့ရှိရတယ်ဝိပဿနာသမารိကတာယုံနဲ့မဟုတ်ဘူး။ပေါ်လာမြအာယုံကုန်ရှိရတာတကားပဲဟုတ်လား။မှန်ပါအကုန်ရှိရပါဗျာ။ရသော်ဗျာဟောတာသဗ္ဗံဘိညင်းရံအလုံးစုံပဲသိရမယ်တခုတည်းသိရမှာမဟုတ်ဘူး။ဉာဏ်နဲ့ကြားတဲ့နာနဲ့စားတဲ့အကုန်လုံးသိရမယ်မသိရင်ဘာဖြစ်လဲ။ မသိရင်မသိတဲ့အယုံမှာဝိဇ္ဇာခေါ်တယ်တကားဟုတ်လားမှန်ပါဝိဇ္ဇာနုတ္တိယကြတယ်သိရင်တော့ဝိဇ္ဇာဉာဏ်ဖြစ်တယ်အဲအဝိဇ္ဇာကြရင်ဘာဖြစ်မလဲဝိဇ္ဇာပစ္စယသင်္ခါရတွေနောက်ကလိုက်လာမှာပေါ့တကားဟုတ်လားမှန်ပါဗျာအဲပရိစ္ဆသမုပ္ပါဆက်လဲသွားရောအဲဒီတော့မလဲရအောင်လို့မြင်နေကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းအာယုန်တွေအကုန်လုံးရှိရတာအဲရှိရရှိရအာယုန်တွေမှာစိတ်ကလေးကပ်ကနေကပ်ကနေဒီနေအဲဒါဝိပဿနာသမารိယခဏိကသမารိဒါကြောင့် အဲဒီပထမဇာမျိုးဟာဝိပဿနာအရာဘယ်မှာသင်ကြားရလဲသမထနာဉာဏ်အထိထူးသင်ကြားတယ်နာမရူပပရိစ္ဆေဒဉာဏ်ကနေပြီးတော့ပထမစပြီးအာရုခါသာတော့မသင်ကြားသေးပါဘူးပထမစပြီးအာရုခါသာမှာတော့စိတ်တည်ကြည်မှုကမသင်ကြားသေးဘူးနောက်ခုနကပြောခဲ့တဲ့အတိုင်းစိတ်တွေဟိုဒီပြေးသွားတာတွေမှတ်ကြတော့မသွားဘူးကောနော်မှန်ပါဘူးအဲမှမသွားတော့မှားရမှားရဦးလေးမှာစိတ်ကလေးကတီးနေအဲဒီခိုက်တာမှ ပထမဇာသဘောမျိုးရှိတယ်ကျွတ်မှတ်စရာအာယုံကြံစီမှုဝိတက်ကလေးရတယ်သင်ရှားအဲ့ဒီအာယုံလေးကိုစဉ်းစားသုံးသပ်တဲ့သဘောလေးရတယ်သူလည်းပါတာပဲသင်ရှားအဲရှုလို့မှတ်လို့ကောင်းပြီးတော့ပီတိဖြစ်တဲ့သဘောလေးဒီမှာပါတယ်ဒုက္ခသိချမ်းသာမှုရတယ်မှတ်လို့ကောင်းခြေတုံးကပထမမှတ်ကားစားတာဆိုလို့ချင်းမှတ်ရမယ်ဆိုလို့ကမှတ်နေရတာဘာမှရတာမပေါ်ဘူးအဲ့ဒီကြတော့ရတာတွေနည်းနည်းပေါ်လာမှတ်လို့ကောင်းတယ် ပြီးတော့မှားရမှားအောင်မှာစိတ်ကလေးကကကနဲ့ကကနဲ့ကြာတယ်အကဲကတာလည်းထင်ကြာတယ်အဲ့ဒါနာမရူပပရိစ္ဆေဒညာနာယုတ်ပိုင်းခြားပြီးတဲ့အခါမှာလဲပထမဇာန်သဘောထင်ရှားပြီအကြောင်းကျိုးသိတဲ့အခါမှာလည်းထင်ရှားအဲမှတ်တိုင်းမှတ်တိုင်းအာယုန်လေးဖြစ်ပြီးပြောက်ဖြစ်ပြီးပြောက်နေစပဲမမြဲတဲ့တရားပဲသုံးသပ်ဆင်ခြင်ဖြစ်ကြည့်တဲ့ချင်းနဲ့ဆင်းရဲတွေပဲသုံးသပ်ဆင်ခြင်သူသဘောနဲ့သူဖြစ်ဖြစ်နေတဲ့သဘောတရားတွေအနာတတရားတွေပဲသုံးသပ်ဆင်ခြင် သမသနာညာခေါ်တယ်အဲဒီသမသနာညာမှာလည်းပဲသူကပိုးထင်ကြတာပေါ့လေဒီမှလို့ရတယ်တော့ကောင်းတယ်အဲဒီမှာအာယုံပေါ်အောင်ကြားသိရတဲ့သဘောလည်းထင်ရှားတယ်စဉ်းစားတယ်သုံးသပ်တဲ့သဘောလည်းထင်ရှားတယ်ပီတိခေါ်တဲ့နှစ်သိမ့်မှုအာရမှုဝမ်းမြောက်မှုကလေးကလည်းထင်ရှားတယ်ကိုယ်ဒီပါရညာပေါ့လို့ပေါ့ထင်ရှားတယ်အဲစိတ်ချမ်းသာမှုစိတ်ရှင်လာမှုစိတ်ကြည်လင်မှုကလည်းထင်ရှားတယ်ကျွတ်ကျွတ်အာယုံမှာဒီကလေးကကနေကကနေတီးနေတာကလည်းထင်ရှားတယ်ဒါကြောင့် သမသနာညာအထိထူးထင်ရှားသည်ဝိပဿနာဇာမှာအဲပထမဇာဖြစ်ပုံနဲ့တူတယ်ဒါယောဂီပုဂ္ဂိုလ်တွေတကယ်အားထုတ်ကြည့်လို့ရှိရင်အဲ့ဒါကိုယ်တိုင်တွေ့တာတကားပါနော်မှန်ပါတွေ့ပါဗျာအဲဒီလိုတွေ့တဲ့အခါကျတော့မှတ်လို့ကကောင်းတာဟုတ်နှိမ့်သက်သာယာမှုလေးဝင်လာပြီခေါင်းကတတ္တထောပုဂ္ဂိုလ်ဝိညာဏဝိညာဉ်တိပိဋိဒုက္ခနုတာရီ မိရိဒုက္ခအနိမိတ်တနတာရိမိရိဒုက္ခနမိတ်တို့ဆင်လိုက်ပြီးဟောဒီဖြစ်ဝမ်းမြောက်ဝမ်းသာသိချမ်းသာမှုလေးဖြစ်တော့အဲ့ဒါလေးသဘောကျနေပြီအဲ့ဒါဆိုရင်အတွင်းမှာရနေတာတဲ့ဒါဟောရနော်မှန်ပါအဲ့ဒီလိုမြင်ရရအောင်လို့ဘုန်းကြီးတို့ကညွှန်ကြားတယ်ဒါလေးကောင်းတဲ့သာသဘောကျနေလို့ရှိရင်သဘောကျတာလေးလည်းမှားကောင်းတယ်ဆိုတာလည်းမှားဘုံလုံးရှုမှတ်ပြီးတော့တက်သွားတယ်ဒီလိုလောက်ရအဲ့ဒါပထမဆုံး ဘယ်လောက်ပဲတော်အောင်မှာပဲဒီနေ့ဇန်၄ပါးမှာဘုံမဟောနိုင်မှာမလားလို့၄နာရီပါဒုတိယဇာတခါသွားကြအောင်ဆိုတခါရောနော်မှန်ပါပါပါဠိရေကျွနေလို့ကျင်တော့ပြီးမှမဟုတ်ဘူးအဲဆောင်းဘုတ်လုံးကြဆိုဆောင်းဘုတ်လုံးမဖြစ်တော့ပါအဲပထမဇာလေးကအောက်မှာလည်းပဲအပြီးပြီးပြထားတာတွေရှိသေးအဲ့ဒါလေးလည်းပဲအာယုံကိုရှားကြံတာကဝိတက်တယ်ဝိတက်ဆိုဘယ်လိုလဲအာယုံရအောင်ရှားကြံတဲ့သဘော အာယုံကိုဖမဆင်းရဲနာစဉ်းစားတာကဝိသရာရတဲ့အာယုံလေးစဉ်းစားမှုလေးဆင်ញင်မှုလေးဖြစ်တယ်ဝိသရာတော့တယ်နေ့တိုင်းအားရတာဝါမြောက်တာကပြီးပြီးတယ်ဥမနေရင်ဝါမြောက်ဝါမြောက်တဲ့သဘောဖြစ်လာတယ်ပြီးပြီးပဲအဲတက်ကြွလို့ပြီးပြီးဖြစ်တယ်ရှင်လန်းချမ်းသာလေကောင်းနေတာကဒုက္ခရှင်လန်းပြီးတော့ရှင်ရှင်လန်းလန်းနဲ့ချမ်းသာပြီးကောင်းတာဒုက္ခအဲဒီအာယုံနဲ့စိတ်ကလည်းပြီးနေတာကဧကဂတအဲဒါဟိုညီတဲ့ ရင်သက်လျက်သာကောင်းနေတာဥပ္ပခါဒါကတော့ပထမဆုံးမှမရှိသေးဘူးသူကနောက်နောက်ဆုံးစားရမှရှိမယ်အဲဒီအင်္ဂါ၅ပါးဝိတဝိသရာပတိဒုက္ခဧကကတာဤ၅ပါးပေါင်းကိုပထမဆုံးခေါ်သည်အောက်မှာဇန်၄ပါးဆိုခွဲတယ်ဇန်ဆိုတာပြီးအောင်ဒါလေးလည်းပဲမှတ်ထားမှာဘုန်းကြီးတွေစာသင်တဲ့ပုဂ္ဂိုလ်တွေကဒါတွေနှုတ်တဲ့နေပဲဒါမသင်ရတဲ့ပုဂ္ဂိုလ်တွေကဇန်လို့ဘာမှမသိဘူးဒါလေးပြီးအောင်လုပ်ထားအောင်မှအတိုင်းဆိုလိုက်စမ်းဝိတဝိသရာ ပိတိဒုက္ခပိကကတာဒီငါးပါးပေါင်းကိုသမဇံခေါ်သည် ရှင်းနာမဆောင်မှုနဲ့ကလည်းအတူတူပါပဲ။ကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာပြီးအဲ့ဒါဖြင့်ဝိတဝိသတိဒုက္ခဒီဒုက္ခ၄ခုကိုပြတယ်။ကျွရာရာရင်စူးစိုက်ဝင်ဆိုဧကရတာပဲ။ငါရင်ပဇာမီဆိုငါးပါးပေါင်းကိုပထမဇာခေါ်သည်နဲ့အတူတူပဲတကားရောနော်။ဒါပထမဇာနားလေလောက်ပါပြီနော်။မှန်ပါ။အဲဒီပထမဇာရောက်နေတဲ့ပုဂ္ဂိုလ်ဇာဝင်စားဇာသိဖြစ်ပြီးပိဋိဒုက္ခတွေနဲ့သာယာနေလို့ရှိရင်အတွင်းရနေတာတဲ့။ ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကလည်းပဲအဲဒီရှုမှတ်ကောင်းနေတဲ့အခါမှာနာယုတ်ပိုင်းခြားပြီးတဲ့မှားရတဲ့အာယုန်နဲ့မှစိတ်နဲ့ကပ်ပြီးတော့ရှုလို့ကောင်းနေတယ်အကြောင်းကျိုးလေးတွေပိုင်းခြားပြီးတော့ကောင်းနေတယ်အဲဖြစ်ပြီးပြောင်းအိဋ္ဌပဲဖြစ်ရခြင်းနဲ့ဒုက္ခပဲသူတဘောတဲ့သူဖြစ်ရနေတဲ့အနာတ္တတရားပဲလို့ရှင်းမှရင်ကောင်းပြီးတော့နေတဲ့အခါသမဏနာညာကြောင့်အဲ့ဒီမှာလည်းပိဋိဒုက္ခတွေတော်တော်များများဖြစ်တယ်တကားပဲဟုတ်လားမှန်ပါဗျာအဲ့ဒီဖြစ်တဲ့ပိဋိဒုက္ခလေးတွေနဲ့တာယာနေလို့ရှိရင်ထဲရနေတာတဲ့ အထက်မရအောင်ပါလို့ရမလဲဆိုဘုန်းကပါတယ်ရှုမရမှာပါပဲကောရနော်မှန်ပါဗျာဖြစ်ဖြစ်ဖြစ်တဲ့ရှုမရမှာရှုမကောင်းတဲ့ပါရဆွဲအထက်ရနေပြီစနေနာပါမှတ်ပြီးတော့ကောင်းနေတဲ့ခါတဲ့ဝိပဿနာယောဂီမှာတော့ရှုမကောင်းနေတာအဲသမထယောဂီမှာတော့ဇံဝင်စားဇာရောက်နေတဲ့ခါမှာအဲပါရနှိမ့်တဲ့ဆွဲလာနေလို့ရှိရင်အထက်ရနေတာပဲတိုင်ဆိုရမယ်ရှုမကောင်းစေရှုမကောင်းစေပါရဆွဲပါရ ဖဲရနေပြီဖဲရနေပြီသို့ခီးသွားတယ်တူတယ်ခီးသွားတဲ့ပုံကိုယ်တွေလမ်းလျှောက်ပြီးတွေးတာတွေလျှောက်ပြီးပွားတရားတွေစဉ်းစားနေရင် ကိုလိုအပ်တဲ့နေရာကိုရုပ်တရက်မရောက်နိုင်ဘူးတကားပဲနော်မရောက်ပါဘူးခင်ဗျာမရောက်ဘူးသူကဟိုဝင်ဒီဝင်နဲ့အလားမှာပါလာရရတွေသူရင်တွေပါတွေဝင်ကြည့်ကျော်ပွဲယုံတွေဝင်စားပွဲတွေကြည့်ပါလို့နေလို့ချင်းကိုလိုတဲ့နေရာကိုမရောက်ဖဲနဲ့လည်းရှိတတ်တယ်ရောက်ရင်လည်းအကြောင်းနှင်းမှာဘောတကားပဲဟုတ်လားမှန်ပါဗျာမိတော့ ပေါ်တိုင်းပေါ်တိုင်းရှုမှတ်နေရင်ဒါယာမှုလည်းမဝင်ပါဘူးကဲဒါယာမှုဖြစ်လာလို့ရှိရင်လည်းဒါယာမှုလေးရှုမှတ်ရတာပဲတကားဟောရနော်သုံးဆုံးပဲဒါပေမဲ့လို့သဘောမပေါက်တဲ့လူတွေကသူကသူတို့ဟာကသူတို့ကောင်းပြီသူများဥစ္စာမကောင်းဘူးထင်နေတယ်တကားဟောရဟုတ်လားဟောတယ်မှာဘုန်းကြီးကမှတ်တယ်ဆိုတာနော်သူရေးထားတာလေးရှိတယ်ကိုတကားဟောရဟုတ်လားอืมဒါကဟောကြားကြမှာကြားဘူးမယ်ဒီပြိတ္တာတွေကတချို့လည်းသိကျင်သိမှာမဟုတ်လေတသက်တာမှတ်တမ်းနဲ့တွေးခေါ်များသုဇာဥနာမေကဒီလိုပဲပါမှန်ပါ ဘယ်သူကရေးတော့ဆိုတော့အရင်ကရွှေဘူတောင်းဆိုတဲ့ဆရာကြီးဘောတကဝဲဟုတ်လားဒီတက်တက်မှတ်တမ်းတဲ့ဒီခေါ်တယ်ဆိုတာသူသူကဒါရေးတော့ကောင်းတယ်ဆိုတာမှန်လူတွေသဘောကျအောင်ကျဲရေးရတယ်သူသာကိုကြည့်ဘူးတဲ့ပုဂ္ဂိုလ်တွေကသိသဘောကျကြတယ်ဒါမှမဟုတ်နည်းနည်းနည်းနည်းဝေဘာနာတဲ့ပုဂ္ဂိုလ်တွေကတော့သဘောမကျတဲ့အပိုင်းကြီးမှပါပဲမှန်ပါဗျာအဲအဲ့ဒီမှာစာမျက်နှာ950နဲ့52သောက်ရအပြီးပြီးတော့ဘုံကြံမတွေ့ဘူးပါဘူး ရှားမဟုတ်ပါဘူးခဏဥစ္စာနာဝရပါဒီဘက်ဖတ်ပြီးလို့ပြောတယ်အဲတသက်တာမှတ်တမ်းနဲ့တွေးခေါ်မြာသာမျက်နှာနာမ950နဲ့နှစ်မှားတဲ့ပါရေးထားတော့ဆိုလောဘစိတ်ဖြစ်ပြီးနှင့်တရားင်းနဲ့လူကြီးကြီးမရတဲ့ချင်းခံရတဲ့သောသဘောတစ်ခုကိုမြင်လိုက်ရာတွင်လောဘစိတ်ကြီးကွယ်ပြောက်သွားရလေသည် လောဘစိတ်ဖြစ်လို့ရှိရင်သူကဆင်ញင်ပြီးတော့ပယ်ရမှာဘိုးတော်ရောနော်မှန်ပါဗျာအဲ့ဒါတော့လူကျင်ရင်မရတဲ့ဖြင့်ခံရခဲ့သောသဘောတစ်ခုကိုလူကျင်ရင်မရခံရခဲ့တဲ့သဘောလေးတစ်ခုကိုဆင်ញင်လိုက်ပါတဲ့အဲ့ဒီလိုဆင်ញင်ရင်လောဘစိတ်ဟာကွယ်ပြောက်သွားတယ်တဲ့သူ့အဆိုကိုဟုတ်လားမှန်ပါသူ့အဆိုပါသူ့အဆိုအဲအဲလူကျင်ရင်မရတာလေးစဉ်းစားရုံနဲ့လောဘငြိမ်းနေဆိုရင် ဒီလိုဆိုလို့ရှိရင်တရားကျင့်ကြရတော့မလို့လူကျင်နေမရတာလေဒီတဲ့စဉ်းစားရရှိတာပဲဟိုတကားဟောနော်လူကျင်နေမရတာလေသိကြမှာပဲဒီလိုနဲ့လူကျင်နေမရတာတခုခုတော့ရှိမှာပေါ့တကားပဲဟုတ်လားရှိတယ်ပြီးတော့လောဘစိတ်တိုင်းစိတ်တိုင်းလောဘဖြစ်လာပြီဆိုလူကျင်နေမရတာလေစဉ်းစားရတာလေကြောက်ပါမလားတကားပဲရကြောက်မယ်မထင်ပါဘူးဘုရားတော့မကြောက်ပါဘူးတခုခုကွာနှစ်သက်နေပြီตายရနေပြီသဘောကျနေပြီငါဟိုတုန်းကဘာလို့လူကျင်တာမရခဲ့ဘူးအဲဒီမှာဒုက္ခတော်ရဲ့ဥစ္စာပဲစဉ်းစားတာနဲ့ ရောက်ပါဘူးတကားပဲရမယ်တင်တဲ့ဥစ္စာဆိုရင်တို့တိုးပြီးတော့ရအောင်သာကြိုးစားမှပါပဲမှန်ပါဗျာအဲဒီလိုနဲ့ဒါပြင်းမယ်ဆိုလို့ရှိရင်ကိလေသာတွေလိုလဲနဲ့ကင်းကုန်မှာပေါ့တကားပဲဟုတ်လားอืมအဲ့ဒါသူသူ့ဆိုတာဒီလိုဆိုတဲ့လောဘသိဖြစ်ပြီးနဲ့တရားကြီးနဲ့อืมသင်မြင်လိုက်ရာတွင်ဒီစရမှာလို့လောဘစိတ်ပြီးကွယ်ပြောက်သွားရလေတော့ဒီလောဘစိတ်ဖြစ်ပြီးနဲ့တည်းနဲ့သင်မြင်လိုက်လို့ရှိရင် လောဘစိတ်ကဆွဲကြောက်သွားတယ်ဘယ်လိုဆင်ញင်ရလို့ဆိုဆင်ញင်ပုံကတော့လူကျင်ရင်မရသဖြင့်ခံရခဲ့သောသဘောတစ်ခုကိုသဘောတစ်ခုအဲလူကျင်ရင်မရခံရခဲ့တဲ့သဘောသူတူတူမူတာရှိရမှာဘောကသူ့လိုကဟုတ်လားသူ့လိုကရှိပါအဲအဲ့ဒါလေးဆင်ញင်လိုက်ရင်တော့လောဘဖြစ်တော့ဘူးလေပြသွားတယ်တဲ့ဒီလိုဆိုရင်လောဘဘယ်ဖြစ်တော့လို့ဒီလိုဆင်ញင်တော့တာကြောင့်ပြောက်ပါဘူး ကိုကိုယ်တိုင်လည်းကြောက်မှမဟုတ်ပါဘူးတကားပဲဟုတ်လားမှန်ပါဗျာသူလည်းပဲအသားနဲ့မြားနဲ့အိမ်တော်နဲ့နေတာလောဘတွေပဲအချိန်မောင်းများစွာဖြစ်နေတာဒီလိုဆင်ញင်သားနဲ့ပျောက်ပျောက်သွားမယ်ဆိုရင်လောဘတွေဒီလိုတော့ဖြစ်မှာမဟုတ်ဘူးဟုတ်လားမပျောက်ပါဘူးသူကဒါပေမဲ့လည်းသူဟာသူနီးကောင်းနေရခြင်းသူကဒီဟာပြပြီးတော့ဘာလို့တလဲဆိုအဲ့ဒါသူကသူပြတယ်ခွန်ကြီးတို့ကစိတ်ငွေပန်းနေပါဘူးဒါပေမဲ့လို့သူကနောက်ပိုင်းကခွန်ကြီးတို့ဟာကိုတောင်းချိတ်ပြီးရေးသေးတယ်ကိုတကားပဲဟုတ်လားအဲ့နဲ့ရေးတာဆိုတော့ ဝမ်းလိုက်သောစိုက်၍ရှုသောဤဖြင့်ဤတော့ဖြစ်နိုင်ပါ၏လောဒီလိုလာတာလို့ဝမ်းလိုက်ကိုစိုက်ရှုတဲ့ဤနဲ့ဒီလိုဖြစ်နိုင်မှာမလားတဲ့သူနီးလာမကောင်းဘူးပေါ်တကာဟောရဟုတ်လားလို့ဆိုတယ်သူဆိုအဲဒီတော့မဟုတ်ဘူးသားမယ်လို့ခွန်ကြီးကခွန်င်းပြတော့ပြိတ္တများသင်ရတယ်ဟောဒီလိုသာဝဖတ်ထားတဲ့ပုံကလေးကြည့်ရတယ်သူကဒါသာဝကောင်းမှပြီးဖတ်တာကြည့်ရတယ်အဲဒါသူက သူ့အလိုကတော့ဝမ်းမိုက်စိုက်ပြီးတော့ရှုနေတာတဲ့ဒီလိုမဖြစ်နိုင်ဘူးလို့သူကဆိုတာပေါ့ဖြစ်နိုင်ပါပဲခွန်ကြီးတို့ကဝမ်းမိုက်တစ်ခုတည်းမှမဟုတ်ပဲဒါတော့ဟုတ်လားမှန်ပါဝမ်းမိုက်ကမမှတ်တဲ့ပုဂ္ဂိုလ်တွေအစအခြေခံအနေနဲ့မှတ်ဖို့ဝမ်းမိုက်ကကောင်းနေပင်နေမှတ်နေရင်စိတ်ကူးဖြစ်လာရင်အဲဒီစိတ်ကူးမှားရတာကိုတကားပဲဟုတ်လားမှန်ပါဗျာအဲလူချင်းတဲ့စိတ်ဖြစ်လာပြီဆိုတော့ကောင်းနေပင်နေရှုနေရင်လူချင်းဆိုတော့တကားပဲမှန်ပါဗျာမင်းနဲ့ရှုရမလို့ခွန်ကြီးတို့ညီရလေလူချင်းလူချင်းနဲ့မှားရမှာကိုတကားပဲမှန်ပါ အဲလူချင်းနဲ့မှတ်ရင်ကြောက်ရမှာတကားဟုတ်လားမှန်ပါဗျာခုနပြောတဲ့အပြင်းမထွက်ရဘူးဟုတ်လားအပြင်းလည်းမထွက်ရဘူးလူချင်းသာလည်းဖြစ်ရင်လူချင်းတဲ့စိတ်ကလေးမှတ်လိုက်ရင်ကြောက်သွားမှာမပြောက်ဘူးတတိယတော့မှတ်လို့မပြောက်ဘူးဆိုမပြောက်ရင်ညာနေလို့ခေါ်တာဟုတ်လားမှန်ပါဗျာညာနေလို့သုသာသမာဓိအညာအကောင်းရင်မှတ်လိုက်ရင်ကြောက်ရမှာပေါ့သမာဓိအညာမရှိဘဲနဲ့တော့မပြောက်ပါဘူးခွန်ကြီးတို့ကလည်းပဲအကုန်လုံးအာကျူတယ်ကျူတယ်အကုန်လုံးကြောက်တယ်လို့မပြောပါဘူးသမာဓိညာရှိမှကြောက်တာသမာဓိအားကောင်းပါအဲတချို့ပုဂ္ဂိုလ်ကဘယ်နဲ့ကြောက်တော့ဆိုတော့ သူတို့တော့ရှုလို့မပြောက်ဘူးတဲ့ဟုတ်မှာပါသူတို့မှသမာဓိညာမှာရှင်းမှာဖြစ်ပဲနဲ့ပဲကြောက်လိုက်ပါတော့အဲသမာဓိညာရှင်းမှာပြောက်တာတကားပဲဟုတ်လားမှန်ပါဟောတရားဟောတဲ့ဓမ္မအဋ္ဌကကိုရောကြီးတစ်ပါးကဒီလိုဟောနေလို့ကြားတယ်ဘယ်နဲ့ဟောတော့လဲဆိုတော့သာသနာ့ဤလာမှာသူတရားထုတ်ပြီးတော့ဘယ်တော့အထုတ်ဘူးလဲမသိပါဘူးခွန်ကြီးစဉ်းစားလို့မရဘူးသာသနာ့ဤလာဖွင့်ကားကဒီပါလေဖွင့်ကားကတည်းကဒီလိုနည်းနည်းပါးပါးနေ300လာအထုတ်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒီမှာဒီချာလဲကြကြတဲတဲလည်းမခိုင်းတော့သူတို့ ဘုရားသလိုနေပြီးဘုရားသလိုပြန်သွားတဲ့ပုဂ္ဂိုလ်တွေရှိတတ်ပါတယ်မှန်ပါအဲ့ဒါနဲ့သူလည်းနေဘူးတယ်ဆိုခွင့်ကြီးတို့စဉ်းစားတော့မရဘူးဆိုစင်းနေညာလိုက်ဖတ်ရင်တွေ့ဦးမလားတော့ပြောတာအဲ့ဒါသူကဘယ်နဲ့ပြောတော့ဆိုသာသနာ့ရေးဓမ္မတဲ့မနဲ့စောစောသံပြုတ်ကတ်တယ်အဲနေ့လည်းကြမှာဆုံးကစားရတယ်သံကျုံးနဲ့မနဲ့ဆုံးမစားတော့သုံးမစားခင်အတွင်းစားတာပေါ့တရားဝဲနော်မှန်ပါအဲစားတော့ကို တရားနည်းကဘယ်နဲ့အာထုရအောင်ဆိုတော့ခါရင်ခါတယ်လို့မှတ်ရမယ်ဒီလိုလိုတာပဲဟုတ်လားအဲခါတယ်ခါတယ်လို့မှတ်ကြည့်တော့ခါတာကမပြောက်ဘူးတဲ့ပြောတယ်ဟုတ်မှာပေါ့သူ့မှာတမာရညာအားမဖြစ်ဘူးဘယ်ကြောက်လဲပါတော့ဒီလေသာကြောက်လို့ရှိရင်လွယ်လွယ်လေးနဲ့ကြောက်ရင်ဘယ်စာရေးတော်ကြီးကြောက်ညပြတာမရှိဘူးမှတ်ရုံနဲ့အကုန်လုံးပြီးနေမှာပေါ့ဟုတ်လားအဲကမ္ဘာလောကကြီးမှာအခုဟိုတင်းက သန္တာရိခါအတွက်ကြက်တဲကြရဲဆိုပြီးတော့ဟိုနိုင်ငံဒီနိုင်ငံတွေကပြောနေကြတယ်မဟုတ်လားတကားဟောရ။အဲဒီလိုလူလယ်လေးနဲ့ကြောက်မယ်ဆိုလို့ချင်းဘုန်းကြီးတို့ပြောသိမှာပေါ့ဆာရင်ဆာရဲလို့ကမှတ်ကြပြီ။လူပြောလို့ရမှာအဲဒီလိုလူတွေတွေကြောက်တာမဟုတ်ဘူးတကားဟောရဟုတ်လား။သမာဓိညာအားကောင်းမှပြောက်တာသမာဓိညာအားကောင်းရင်တော့ပြောက်ပါတယ်ဟုတ်လား။အဲဒီလိုပြောက်ပါတယ်အဲ့ဒါကိုသူကလီကောင်းကြီးလုပ်ပြီးတရားလေးလည်းထည့်ဟောတယ်ဆိုဟောတော်တော်နေရာပြတာပဲတရားဟောရေးအကုသိုလ်တွေပွားတယ်ပါလို့ပြောတာ။ဒီဟာ ဆာရဲဆာရဲကျိုးဆိုတာဘုန်းကြီးတို့နည်းမဟုတ်ပါဘူးတတိပဌာမယ်ဟုတ်လားတတိပဌာကဒုက္ခဝဝေဒနာဝေရိယမာနဒုက္ခဝေဒနာဝေရိယမိတိပဇာနာတိဒုက္ခဝဝေဒနာဆင်းရဲသောခံစားမှုကိုလည်းဝေရိယမာနခံစားရသည်ရှိသောဒုက္ခဝေဒနာဆင်းရဲသောခံစားမှုဝေရိယမိတိခံစားသည်ဝေပဇာနာတိသိ၏ဆာရင်ဆာရဟတုဆင်းရဲသောခံစားမှုမူလတကားဝဲဆင်းရဲတဲ့ခံစားမှုပါဗျာဆာနေတာဒုက္ခတွေပေါ့ဟုတ်လားဟုတ်ပါဗျာ သစ္စာခဏထဲနဲ့ပါပါတယ်။များများဆွန်းစားတဲ့အခါမှာဆွန့်စင်နေတဲ့နေရာဝိရင်သူပရတိရတဲ့ဆွန့်ဘာဖြစ်လို့စားရတယ်လဲဆိုလို့ရှိရင်လှပါအောင်စားရတာမဟုတ်။ယုံညွန့်နေအောင်စားရတာမဟုတ်၊မယင်းနေအောင်စားရတာမဟုတ်။အဲသာရည်ပြီးပြောစားရတာမဟုတ်ဘာတဲ့စားရတယ်။ကုကာကြီးဒီမြက်ဒီအောင်စားရသေးရဲ့။ဝိရင်သူပရတိရသာရမုဒိချင်းဆင်းရဲဒုက္ခကင်းမှုရစားရသည်မဖြစ်သေးသောဆင်းရဲတွေ မပြစ်ဖို့စားရည်ဖြစ်ပြီးတော့ဆင်းရဲတွေနဲ့ငြိမ်းမှုကစားရသည်တဲ့တကားဟုတ်လားဟုတ်လားမှန်ပါဗျာစားစားတာဒီလိုဆင်ញင်ပြီးတော့စားရမယ်စားရမစားရဆာလောင်မိုးသိတဲ့ဆင်းရဲဆိုတာဖြစ်တာဘောတကားဟုတ်လားမရှိဘဲနဲ့ဖြစ်မယ်အဲဖြစ်တာပဲအဲဒီဆာလောင်မိုးသိတဲ့ဥစ္စာဒုက္ခဝေဒနာမဟုတ်လားတကားဟုတ်လားဟမ်မှန်ပါဗျာအဲဒီဒုက္ခဝေဒနာမြတ်စွာဘုရားက ဆင်းရဲသောဝေဒနာခံစားရင်ဆင်းရဲသောဝေဒနာခံစားရတယ်ဆင်းရဲရင်ဆင်းရဲတယ်စားရင်စားတယ်ဒီလိုရှိဖို့ရလက်စွာပြဟောတာလည်းမဟုတ်လားတကားပဲဟောတာအဲ့ဒီဟောတဲ့တဲ့ဘုန်းကြီးကဟောတာပါဘုန်းကြီးကမ္ဘာမဟုတ်ပါဘူးတတိပဌာန်ပဲဟုတ်လားမှန်ပါအဲအဲ့ဒီတိုင်းအာထုလို့အကျိုးမရှိဘူးဆိုရင်တတိပဌာန်သုတ်တရားတော်ကြီးပယ်ရရရှိတာပေါ့တကားပဲဟုတ်လားမှန်ပါအဲသူ့တော်နဲ့သူပယ်ခြင်းနဲ့ပယ်ရတာပါပဲလို့လားအဲ့ဒါသမာဓိညာအားကောင်းမှ ကျุလို့မှတ်လို့ကြောက်တာဗမာလေးညာအားကောင်းလို့ရှိရင်ဖောင်းနေပိန်နေထိုင်နေဖြစ်ရမှတ်နေလူငယ်စိတ်လေးဝင်ဖြတ်လိုက်ပါဖြစ်လိုက်ချက်ချင်းကြောက်တာပဲတကားပဲမှန်ပါဗျာလူငယ်နဲ့ဆိုတာကြောက်တာကအဲမြစ်တဲ့တဲတောင်းတာတဲ့ပါရတဲ့ဘာဖြစ်ဖြစ်မလိုက်ရင်တခါတည်းကြောက်တယ်တကားပဲဟုတ်လားမှန်ပါကြောက်ပါဗမာလေးညာအားကောင်းတခါတည်းကြောက်တယ်အဲဗမာလေးညာတိတ်အားကောင်းတဲ့ခါကျတော့ဒီလူငယ်နဲ့စိတ်တော်မဖြစ်ဘူးတကားပဲဟုတ်လားမှန်ပါပါဗျာအဲလူငယ်ဘိုးရစိတ်ကူးလေး ရှေ့ကဥဒ္ဒနာတာလေးရှိသေးတယ်အာယုသမတိကာရခေါ်တယ်စိတ်ကလေးဒုညင်မလို့တောင်းတာမလို့တာယာမဲ့စိတ်ကလေးကရှေ့ကပေါ်လာတယ်ကောမရင်မရစိတ်ကလေးပေါ်လာတယ်ဟုတ်လားမှန်ပါအဲ့ဒါလေးမှတ်လိုက်တာနဲ့ပျောက်ကြရောတကားဟုတ်လားဒုညင်နဲ့စိတ်တောင်မရောက်ပါဘူးမှန်ပါပါမှန်ပါနိုင်ပါတယ်ဒါကလောဘစိတ်ဖြစ်ပြီးနဲ့တပြိုင်နက်သူပြောတဲ့ဥစ္စာွယ်ပြောက်သွားလေသည်ဆင်ញင်လိုက်ရတယ်ွယ်ပြောက်သွားလေသည်ဒုနိကောင်းဆုံးလို့သူကဟုတ်ရှင်မဟုတ်ဘူး ဘုန်းကြီးတို့တတိပ္ပဏီကသေးကြတယ်ဟုတ်လားမှန်ပါပါတော့ပါစေစိတ်ပြီးနဲ့ကြိုင်နဲ့မှိုက်ရင်ပြောက်ပါတယ်ဝမ်းမိုက်ကိုတိုက်ရရှိသွားနေဝမ်းမိုက်တစ်ခုလည်းရှိတာမှမဟုတ်ပဲနဲ့လူကြီးတွေသိရှိရင်အဲ့ဒါရှိရမှာဟုတ်လားအကုန်လုံးရှိရတာပြောက်ဆိုဒီလိုမဟုတ်မဟုတ်မဟုတ်မှလေကြားပါလိမ့်ရေးတဲ့ပုဂ္ဂိုလ်ရှိသေးတာဒါပေမဲ့လို့သူအဲစဉ်းစားဉာဏ်နဲ့တဲ့ပုဂ္ဂိုလ်ကသူကဟုတ်တယ်လို့အောက်မိမှာဒါကြောင့်ဘုန်းကြီးများတရားလည်းထည့်ဟောရတယ်အဲပြီးတော့ဘယ်တရားအောင်လို့ဆိုရင် ဘုန်းကြီးတို့နေရလောဘစိတ်ကိုမဖြစ်ရဘူးကပဲဟုတ်လားမှန်ပါပါအဲမလွဲတာလို့သာလွန်လာရင်ဖြစ်ရမှကြောက်ရမယ်အဲနိုင်ရကျင်တာဖောင်းနေပိနေထိုင်နေဖြစ်ရဒါနဲ့ပြီးရမှမြင်မြင်နေကြရင်ကြားတယ်ပြီးရင်ပြီးရမှလောဘစိတ်ကိုနောက်ကမလဲရဘူးတကားပဲဟုတ်လားမှန်ပါမလဲရဘူးမလဲရဘူးမနာကောင်းတဲ့နီးအနာကောင်းပါတယ်ဒါကြောင့်ဒီဥစ္စာအနာကောင်းတဲ့ဥစ္စာသာယာပယ်ပြပေါ်တိုင်းမှမရတိုးတဲ့ပြီဘာယာဘာယာမှုဖြစ်လာလို့ရှိရင် ရှုပ်ပြီးတော့မှဘာယာစရာအာယုံပေါ်လာလို့ရှိရင်လည်းရှုပ်ပြီးတော့မှတဲ့အဲစိတ်တိုးတက်သွားပါလေတဲ့ဒါပထမဇန်ပြီးပြီထားပါတော့တကားပေါ့နော်မှန်ပါဗျာအဲဒုတိယဇန်သွားကြတယ်ဒုတိယဇန်ဒုတိယဇန်ဆိုတော့ဘာလို့ဆိုရင်ပိဋိဒုက္ခဧကကတာဤသုံးပါးပေါင်းကိုဒုတိယဇန်ခေါ်သည်ဒီကဝိတ္တဝိสารနှစ်ခုဖြုတ်ပြီးတော့ပေါ့နော်ပိဋိဒုက္ခဧကကတာ၃ပါးရှိတော့တယ်ပိဋိဒုက္ခဧကကတာဤ၃ပါးအပေါင်းကိုဒုတိယဇန်ခေါ်သည်ပထမဇန်၅ခုကို ကောင်းတယ်မှတ်မိရင်လွဲပါလေဒါဟောရနော်မှန်ပါပါပထမဇန်၅ခုဝိတေဝစာရပိတုကဧကကတဒီ၅ခုကပထမဇန်ဒုတိယဇန်ကျတော့ဘာလဲဝိတေဝစာရနှစ်ခုနှုတ်လိုက်နောက်ပိုင်းကပိတိတုခဧကတာ၃ခုဒါဒုတိယဇန်အဲနောက်တတိယဇန်ကျတော့ပိတိကိုနှုတ်လိုက်ဒုက္ခနဲ့ဧကတာနှစ်ခုတတိယဇန်အဲသရုဒ္ဓဇန်ကြတော့ဒုက္ခကိုနှုတ်ဥပိ္ပခလဲတဲ့ဒုက္ခနဲ့ဥပိ္ပခဝေဒနာဒုက္ခလဲဝေဒနာဥပိ္ပခလဲဝေဒနာ အဲဒုက္ခနဲ့အကျက်ကတာဤနှစ်ပါးပေါင်းကိုသုဒ္ဓလံခေါ်သည်တပိုက်ပထမပိုက်ကြားလို့ရှိရင်နောက်လွယ်ပါတယ်အဲဒီမြင်တဲ့မြင်တဲ့လျက်ပါကောင်းနေတာဥပိ္ပခာလို့ဟောဘာင်္ဂါ၅ပါးတွေဝိပါမညာ၅နာမမှာပြရတယ်နှစ်သိမ့်ချမ်းသာစိုးစိုက်တာ၃ရာဒုဇာညီဒုတိယဇာရောက်တဲ့ခါကျတော့ဘာတွေရှိတော့ဝိတက်အာယုံပေါ်အောင်လို့ကြံစီရဘူးတဲ့ပေါ်လာတဲ့အာယုံ၃သာသင်နေတဲ့စဉ်းစားတဲ့ သဘောလည်းမဖြစ်တော့ဘူး။ဘာကြံတော့တော့ဆိုတော့ပီတိဒုက္ခနှစ်သိမ့်အားရဝမ်းမြောက်တဲ့ပီတိတော့ရှိတယ်။သိချမ်းသာမှုရှိတယ်။သူစိတ်ကြီးကြီးတဲ့သမာဓိရှိတယ်။အဲ့ဒီသုံးခုဟာဒုတိယသာမယ်။ဒုတိယသာနာဥပသမေဇာဟုရတဲ့ဒီဒုတိယသာရောက်။ဒုတိယသာရောက်လို့ရှိရင်အဲ့ဒီအဲ့ဒီမှာတော့ပီတိဟာအကောင်းဆုံးပဲတဲ့ပီတိဝမ်းမြောက်ဝမ်းသာမှုထဲမှာဒီပီတိအကောင်းဆုံးပဲတဲ့ဒါလည်းကောင်းတာမရှိဘူးပထမဇာကပီတိတဲ့ကိုပို့ပြီးတော့ကောင်း အဲဒီတော့တရားထုတ်တဲ့ပုဂ္ဂိုလ်ကဇာရနေရင်သိပြီးတော့သိတတ်တာမှုဖြစ်တတ်တယ်တဲ့ဒါအထက်ရနေတာပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်တော့ဗေနာစီတွေ့တာတော့ဥရိယဗျာညာအနုပိုင်းနဲ့သူချင်းကြားပြီးဥရိယဗျာညာအနုပိုင်းဆိုတော့အကြောင်းလင်းပိဋိပတ်တာတွေနဲ့ရှုလို့မှလို့ကောင်းနေတဲ့အပိုင်းပေါ်တကားပဲနော်မှန်ပါပါအဲဒါဟိုကိုရရောက်ပြီးရချင်းဒါတွေ့တယ်ဥရိယဗျာညာအနုပိုင်းရောက်လို့ရှိရင်အကြောင်းလင်းနေပိဋိပတ်တာတွေနဲ့ဖြည်းပြီးတော့မှတ်လို့ပါသိကောင်းတာသူကသိကောင်းတာသိကောင်းတော့ အဲဒီပုဂ္ဂိုလ်ကသူကောင်းမှုနေ냐သမထဆရာလာပြောသမထဆရာကလည်းသူစိတ်ကြကြွနေဆိုတော့อืมသိပြီးတော့မချင်းမုန်းမှုပြရှင်မောလိုက်ရင်သူကသိပြီးတော့စိတ်ကြကြွသွားရတယ်ဒါကြောင့်သမထဆရာကဒါလည်းပဲသိတဲ့သူသနာမဟုတ်တော့သမထဆရာနေကတော့အိန္ဒိယမပြည့်ဘူးမှန်မှန်ပဲတိုင်းဟုတ်တယ်ကောင်းလာတာပဲအဲကျူမဲကကျူသွားပါဒါကလေးတွေလည်းကျူပါသိပို့ပြီးတော့ကောင်းလာလိမ့်မယ်ဒီလိုပြောရတယ်ကိုယ်တကာဟောရနော်မှန်ပါဘူးအဲဒီလိုပြောတော့ယောဂီပုဂ္ဂိုလ်ကသိတော့အားမရဘူး သူ့ဟာတွေသိကောင်းလာတာဘယ်နဲ့ကမ္မနာဆရာကအားရပါရမပြောဘူးငါကောင်းတယ်လို့မှကမ္မထာဆရာမှာကောင်းပါကောင်းဘူးရတာဒီလိုတော့အောင်းနေတာတကားဖေဟုတ်လားတချို့နှုတ်ကတော့ထုတ်ပြောတယ်ဆရာတွေလည်းဒီလိုပါသိမထင်ပါဘူးဒီလိုတော့ပြောတယ်ဆိုတာဟုတ်လားအဲ့ဒီပီတိသိကောင်းတာတော့အဲ့ဒါတွေတွေ့ပါတယ်အဲ့ဒါတွေတွေ့တော့အာကောင်းနေတာတရားတို့လည်းရပြီလို့ထင်တဲ့တကားဟုတ်လားဟုတ်လားအဲသောတာပန်ဖြစ်ပြီလို့လည်းတချို့ရဟနာတော်ဖြစ်ပြီထင်တာလေးတကားဟုတ်နော်မှန်ပါအဲအဲ့ဒီမှာ သာယာနေလို့ရှိရင်လည်းဒါလည်းအထက်ရတာပဲတဲ့အဲ့ဒါမရအောင်လို့ဒီမှာလည်းရှုမှတ်ရမှာကိုင်းဒီစာရင်ငါလေးဆိုကြမှာနိဗ္ဗာန်ချမ်းသာသူစိုက်တာသုံးရာဓုဇာမိသုံးရာဓု တိယသံဒုတိယသံပါရနေလို့ရှိရင်လည်းထဲရက်တယ်အဲဒါရှုမှတ်ပြီးတော့ပယ်သွားရဝိပဿနာရှိတဲ့ပုဂ္ဂိုလ်ကဥရိယပြညာရောက်တဲ့အခါဒုတိယဇာနဲ့အလားတူဖြစ်တဲ့တရားတွေတွေ့လိမ့်မယ်။ဝါမျက်ဝါသာမှုတွေစိတ်ကြွမှုတွေစိတ်နှညမှုတွေအဲတွေ့လိမ့်မယ်တဲ့အမှန်ကောင်းတာအကောင်းကြီးအကောင်းဆုံးပေါ့အဲဒီအကောင်းဆုံးတွေ့နေတဲ့ကပါရပြီးတော့နေရတဲ့အထဲရနေတာတဲ့။ပါရပဲပြပေါ်တိုင်းမှမရတွေ့တဲ့ပြီးအဲမရတွေ့တဲ့တော့ပေါ်တိုင်းပေါ်တိုင်းမှတ်သွားရမယ်ဆိုလိုပါတယ်။ နောက်တတိယဇံကြတော့ချမ်းသာမှုနှင့်သူဆိုင်နေသုံးစင်ဇံအဲသုံးစင်ဇံခေါ်ပြီးတဲ့အဲချမ်းသာမှုနဲ့သူဆိုင်တာနှစ်ခုပဲရှိတော့တယ်ချမ်းသာမှုကဒုက္ခသူဆိုင်တာကအကျက်ကတာဒီနှစ်ခုပဲအဲဒါသုံးစင်တတိယဇံပေါ့သုံးစင်ဆိုတော့တတိယဆင့်တတိယဆင့်ဇံခေါ်ပြီးအဲဒီမှာလည်းပဲပီတိမပါဘဲနဲ့ချမ်းသာရစိတ်ချမ်းသာမှုလေးအင်းရှင်လန်းချမ်းသာပြီးတော့ကောင်းပြီးတော့နေတဲ့ဒုက္ခ အဲ့ဒါလည်းပါရကြမှန်ကောင်းပါလေအဲ့ဒါကဘယ်မှာတွေ့တာတုံးဆိုရင်ဥရိယဗျာညာအရင်ပိုင်းနဲ့အခုသင်ကြားပြီးတယ်ဥရိယဗျာညာအရင်ပိုင်းကျတော့ရောင်လင်းပိဋိပတ်တာတွေတောင်မရှိဘူးမှတ်လို့အသိကောင်းတယ်ပြည့်ပြည့်တွေကပိပိတာကရှင်းရှင်းလင်းလင်းသိတယ်စိတ်ချမ်းသာမှုတွေအမှန်ကောင်းတယ်စိတ်ချမ်းသာနေတာတွေသဘောတွေသိပြီးသင်ကြားတယ်အဲ့ဒါလည်းပဲတရားထုလို့ထင်မဲ့သင်ရရှိတယ်ဒါကြောင့်အဲ့ဒါအထက်မရနေအောင်လို့ရှုမှတ်ပြီးပယ်သွားမယ်လို့ဆိုလိုတယ်အဲဒါလေးဆိုကြအောင်လို့ သံသာမှုနှင့်သူဆိုင်လင်ပုံစင်သံခေါ်သည်နောက်သရုပ်ရဇံကြတော့ဥပိ္ပခာနဲ့ကြဲကြတာငါတို့ကြည့်တော့ဒုက္ခချမ်းသာတောင်မရှိဘူး ဥပိ္ပခာပဲမဲ့လို့ကောင်းတဲ့သဘောပါပဲညီညီတက်တက်နဲ့ကောင်းနေတာတဲ့ချမ်းသာမှုသဘောမဟုတ်ဘဲနဲ့ညီညီတက်တက်နဲ့ကောင်းသူကမှတ်ရတာကောင်းအဲ့ဒါကဝိပဿနာဆိုရင်ဘယ်မှာသင်ကြားတယ်ဆိုတော့သင်္ခါရုပ္ပခာနဲ့အထူးသင်ကြားသေးတဲ့သင်္ခါညာမှာလည်းသင်ကြားပါတယ်ဒါပေမဲ့သင်္ခါရုပ္ပခာကျမှပို့ပြီးတော့သင်ကြားတယ်ကျောင်းရမစရာပဲနဲ့မှတ်ပြီးလေးတွေဖြည်းပြီးတော့သွားနေတာအဲဒီပီတိမပါဘူးစိတ်ချမ်းသာမှုရတော့မပါဘူး ဒါပေမဲ့ရှုမှတ်ကောင်းညီညီသက်သက်သင်္သင်မုံဝင်နဲ့ကောင်းမနာကောင်းပါလေ။ရောက်ဘူးမှဒီမှာလာကတော့မရောက်ဘူးတဲ့ပုဂ္ဂိုလ်တွေတော့ခနဲ့မှပြောနိုင်ဘူးဒီလောက်ပြောနိုင်ပါဘူး။ဥပေက္ခာနဲ့သုဆိုင်နဲ့၄ဆင့်ဇာခေါ်တယ်သရုပ်တဇာသမထဇာမှာလည်းဥပေက္ခာနဲ့ကြက်ကြတာပဲ။အဲဝိပဿနာအရာမှာလည်းပဲသင်္ခါရုပ္ပခာရောက်တဲ့အခါဥပ္ပခာနဲ့ကြက်ကြတာသင်ပြ။ဒါပါလေ။ဘာယာနေလို့ရှိရင်မတိုးဘူး။ ဒါလည်းပြုမှပြီးသွားမှာပဲတိုင်ဆရာဥပေက္ခာနဲ့သုဆိုင်လင်းလေးဖြင့်သာခေါ်သည်သို့အဲဒီသဘောတွေဖြစ်လာလို့ရှိရင်လည်း သာယာနေရင်အထက်ကျနေတာပဲသစ္စာတန်စိတ်တန်တာဏိတန်ဒီဟုတ်သတိအရှုမကောင်းစေသာယာဆက်အထက်ရနေပြီရှုမကောင်းပြီးတော့နာမရူပပြိစိတနာယုတ်ပိုက်ချတိကြတဲ့အဲ့ဒီကစပြီးရှုမကောင်းတဲ့အခါသာယာနေလို့ရှိရင်ရနေတာအဲတော့သမထနာဉာဏ်နဲ့ဣစ္ဆရိပနာတသဘောတွေသိပြီးတော့နေအနေမှာကောင်းနေသာယာနေအထက်ရနေတာပဲဒီတော့ဥရိယဝိညာဉ်ညုပိုင်းရောင်လဲပိဋိပတ်တာတွေတွေ့ဝမ်းမြောက်ဝမ်းသာတွေနိမတာမဖြစ်မရှိဘူးစိတ်ကိုဖြစ်တယ်သူက အဲဒါထည့်ရနေတာတဲ့သူမှပြီးပယ်သွားတယ်အရင်ပိုင်းကျတော့လဲပီတိမပါပဲနဲ့သိချမ်းသာမှုနဲ့သိညီသက်တည်ကြည်မှုလေးနှစ်ခုတည်းနဲ့ကောင်းနေတာရှိအဲဒါလည်းပဲပါရနေတာတဲ့နောက်သင်္ခါရုပ္ပခာညာရောက်တော့ဥပ္ပခာနဲ့သုစိတ်တဲ့တမာရီနဲ့နှစ်ခုအနာကောင်းပြီးတော့နေတာကအနာကောင်းပါလေအဲဒီမှာလဲပါရတတ်တယ်ပါရနေလို့ရှိရင်တဲ့ကျွမ်းမကောင်းစေပါရဆွဲအထက်ရနေပြီ အဲ့ဒါဒီလိုထဲရောက်မြန်ဘာလို့အောင်တာယာပဲဖြတ်ပေါ်တိုင်းမှမရတူတဲ့ဒီအဲ့ဒီတိုင်းကျွမပြီးသွားရမယ်လို့ဆိုလိုပါတယ်အဲ့ဒါကျွမသွားရင်ငါတို့သက္ကညာတက်သွားလို့ရှိရင်တော့အနုလောမညာမဲ့ညာဘုံညာဆိုတာဖြစ်တော့တာပဲတကားဟောရနော်မှန်ပါပါအဲ့ဒီရောက်အဲ့ဒီရောက်ပြီးတော့သွားရမယ်ဒါလောက်ဆုံးတော့မယ်အဲ့ဒါဒီကနေ့တော့ဒီလောက်ပဲရအောင်ပါတကားဟောနော်မှန်ပါပါခေါင်းစဉ်က စိတ်ဓာဝိညာဉ်အပြင်မထွက်ရင်မထွက်ဘူးဟိုအရင်တစ်နှစ်ကပြီးသွားပါပြီအတွင်းမဲ့လည်းရလျက်မပြီးရဲ့ဟိုအတွင်းမဲ့ရမပြီးဘူးဟုတ်လားကျွမကောင်းနေတဲ့နေရာပါရနေရတည်တာပဲကျွမပြီးတော့အဲပယ်သွားလို့ရှိရင်ဖြင့်ဒါမရမတည်ပဲနဲ့ရှေ့တိုးသွားတာပဲအဲအတွင်းမဲ့လည်းရလျက်မတည်ပြီးသွားတယ်ဆွဲမီလိုကင်းဆာလောင်ခြင်းအောင်ကျွမကောင်းတာဆွဲမီလိုကင်းအောင်ဆာလောင်မှုကင်းအောင်အဲဒီပိုက်ကခြံသေးတကားပဲနော် မှန်ပါပါဒါအခြေကြီးသူကလည်းပဲသူကလည်းပဲဒီနေ့ဟောလို့တော့ကိုဟောရမှာဒီဥစ္စာလည်းပဲဥစ္စာအများကြီးဟာသူကအနှံများတယ်အဲ့ဒီကပို့ပြီးတော့များတယ်အဲ့ဒီမှာဟောကြရတယ်အဲ့ဒါကဒီမှာခေါင်းစဉ်ကတော့နှစ်ပုတ်ရှိတော့တယ်မှန်ပါပါယုံနာကိုပင်ငါကောင်ထင်းဆွဲလင်းဆာလောင်ပြီအဲယုံနာကိုပင်အတ္တငါကောင်ပဲလို့ထင်ဆွဲနေဆာလောင်တာပဲယုံနာပေါ်စေရှုမခဲရှုမခွဲမဆွဲမစားသည်ပေါ်စေပေါ်စေရှုမသွားလို့ရှင်တော့ငါကောင်နေနဲ့မဆွဲဘူးဆာလမှုကင်းတယ်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 ပေါ်ခိုက်ပေါ်ဝဲရှုမှသူသဘောမှန်လေးတွေပြီးပြီးတော့သူရဲ့ဖြစ်ပေါ်လာတာလည်းပြီးကြောက်သွားတာလည်းပြီးဖြစ်ပေါ်လာတာလည်းကြောက်သွားတာပြီးအနေစာပြီးတော့တာပေါ့မမြဲဘူးဆိုတာအနေစာမမြဲတာပြီးရင်ဒုက္ခလည်းပြီးတော့တာအနတ္တလည်းပြီးတော့တာအဲဒီတော့ပြီးအောင်လို့ဖြစ်တိုင်းဖြစ်တိုင်းတွေကိုလာရပြီးတော့ရှုရဒါပဲမလို့စပြီးရှုရတာပုဂ္ဂိုလ်တွေမှာတော့အဲဒီလိုပေါ်တိုင်းပေါ်တိုင်းနေအကုန်လုံးလိုက်ရှုလို့မဖြစ်သေးဘူးတကားပဲနော်မှန်ပါပါဗျာဒါကြောင့်နည်းနည်းကစပြီးတော့ရှုဖို့ဘယ်ကရှုရှုဖြစ်ပါလဲအဲနာပြီးသားကရှုရင်လည်းပုဂ္ဂိုလ်လည်းဖြစ်တာပါပဲကိုယ်အတွေ့အထိတနည်းအားရှုလို့ဖြစ်တာပဲ တတိသာနိယထိုင်နေထိုင်နေထိုင်နေဒါတခုရှုနေလေဖြစ်တာပဲတကားဝရနော်မှန်ပါပါဒါကခွန်ကြီးတို့ကအဲ့ဒီလိုတခုတည်းဆိုတော့လေဇယ်လုံးအာကြည့်ပြီတော့ကြတော့စိတ်တွေကကြော်ရဲသွားတာပဲပြင်းပြမှု ရောက်သွားတာဆိုရမို့နှစ်ခုပေးထားတယ်ဘိုက်ကဖောင်းတယ်လားပင်ကြတတ်တယ်ဒါလေးနှစ်ခုကခုဒီမှာတရားနာတဲ့ပုဂ္ဂိုလ်တွေရှိမှဘူးတဲ့ပုဂ္ဂိုလ်တွေများပါတယ်အဲ့လိုပဲကူတူတူပဲပြောရမယ်ဖောင်းတယ်လားလည်းခံဖောင်းတယ်လို့မှပင်ကြသွားတဲ့အခါပင်တယ်လို့မှ ကောင်းတယ်ပြင်းတယ်ဒီအဆိုလေးတွေကတော့စိတ်ဆိုစိတ်တိလေးပါပဲဒါကယုတ်ကုသိုလ်မဟုတ်လူရင်းကသိပါလိမ့်မယ်ခေါင်းစားကဖောင်းဆုံးတရားဒီကြပြီးရမယ်အဲဒီမှာတောင်းတာတင်းတာတွန်းကန်တာလှူရှားတာဝါရောဓတွေပဲပင်ကြသွားတဲ့အခါပင်စားပင်စွန်းတရားဆိုတာသိဖို့ပဲဒါပဲကောင်းတယ်ပြင်းတယ်အဲဒီလိုရှုမှန်းနေစိတ်တွေကတခြားတော့သွားရင်အဲဒီစိတ်ကူးတွေလိုက်မှရမယ်လားအဲခန္ဓာဥစ္စာတွေစိတ်ကူးတွေပေါ်တိုင်းပေါ်တိုင်းလိုက်မှပြင်မထွက်အောင်လို့အဲဒီရင်ဖောင်းတာပင်တာပြင်မှတ် ကိုယ်တည်းကညောင်းတာဝေဒနာချင်းတွေထဲတာပေါ်ရင်အဲ့ဒါလည်းရှုဝေဒနာတွေပဲဝေဒနာနုပဒနာပြင်းဖောင်းတာပြင်းတာပြညာမှအပန်းကြားလို့ရှိရင်ကြားတာမှစဉ်းစားနေရင်စဉ်းစားတာမှပြင်းဖောင်းတာပြင်းတာပြညာမှတထိုင်တွင်းတော့ဘယ်လောက်ပဲမှဆိုရှိပါတယ်ဒါအခုဒီချိန်ကစပြီးတော့ရှုကြမယ်9မိနစ်ရသိမ်းရပြီ စိတ်ဓာဝိညာဉ်အပြင်းမထွက်သွင်းပဲလေရလျာမတိသွဲနေလို့ဖြင့်အာလောင်ရှင်းအောင်သုမဆောင်သောနောက်နောင်ဖြစ်၍ဩသေးရေနှင့်ဝန်လေးစွာလားဒုက္ခခရင် ကင်းနီဝိရင်ဥရေမိန်ကောနီမြင်ပြီးရရင်လိုက်ကြံလင်အပြင်းထွက်ပြီးနီမြင်စေမှာပင်မသိလင်အပြင်းမထွက်ပြီး ရှုမှတ်ကောင်းစေရှုမှတ်ကောင်းစေဘာယာဆွဲအထက်ရနေသည်ဘာယာပေချဘာယာပေချပေါ်တိုင်းမှာမရထိုးတတ်သည်ကျုပ်ဝင်ရတော့စုံလာပါပြီပါဘောနော်မှန်ပါပါစုံပါပါဟောဒီဟောဒီခုဆောင်မလုံးနဲ့အထုရင် တရားတို့ရနိုင်တယ်ပါရမီရှိမယ်ဆိုရင်သောတာပန်လည်းဖြစ်နိုင်ရဲ့တရားအနာဂါယနာအကုန်ဖြစ်နိုင်ပါပဲတကားဟုတ်လားဖြစ်နိုင်ပါဗျာတရားပညာတွေယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ် စရှိသောဒီကောင်းမှုပေါင်း၏အဖို့ပါကားကိုအမိဖတော်မှာစ၍လုံးစုံသောအတ္တဝါပေါင်းတို့ဟာညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၏ စိတ်နှဖျားသံသာကြပါစေ